ကဲဩဃာတရတော်ကျုပ်ပြင်ရှင်းကိုကြရအောင် တရားသံဃာယတနာမြတ်သုံးပါးဆရာသမားတို့အားတတ္တာကြီးညိုယသိမြတ်တို့လက်ဆောင်မူကရှင်ကိုပူဇော်ပြုမြတ်မှလျှော့ကြောရသောကောင်းမှုကုသိုလ်ကံစေတနာတို့ကြောင့်အလိုရှိအပ်တောင်းတအနိတ္တမြတ်တို့အပ္ပစေအသောသုထုစုမြတ်ပေါင်းတို့နှင့်တကား သာသနာတော်၏မေတ္တာဖြစ်တဲ့သီလသမာဓိပညာသိက္ခာသုံးရအချက်မြတ်တရားတို့ကိုကြိုးစားမယုတ်ပွားများအားထုတ်လွယ်နိုင်ကြသည်ဖြစ်စေ။ဒီကနေ့သာသနာတော်နေ့2569ခုနှစ်ဩဇာတက္ကရာ1385ခုနှစ်တော်တလင်းလာပြီကျော်ရှေ့ရနေ့ 2023ခုနှစ်အောက်တိုဘာလ9ရက်နေ့ည6နာရီခွဲအချိန်တွင်ကုသလကာယီတရားရိပ်သာတွင်တရားအထုံနေကြတဲ့ယောဂီများအတွက်ဒီနေ့ကတော့စပြီးအထုတ်တဲ့ယောဂီတွေပါနေလို့လက်ဦးအစအထုံနေတဲ့ယောဂီတွေအတွက် ပြောပြเสียရှိတာနားလေအောင်ပြောเสียရှိတာလေးတွေပြောမှဖြစ်တဲ့အတွက်တရားအထုတ်တယ်ဆိုတာတကယ်ကြတော့ကိုယ်အကြောင်းကိုယ်သိအောင်လုပ်တာကိုတရားအထုတ်တယ်လို့ခေါ်တာပဲအဲ့လိုပြောလိုက်လို့ဟလာအရှင်ဘုရားတပည့်တော်ကကိုယ်အကြောင်းကိုသိပြီးသားပဲဘာအထုတ်เสียလို့လဲဆို တလုံးမေးစရာရှိတာမျက်လုံးလေးတစ်လုံးဖွင့်လိုက်တယ်ဆိုရင်တော့ကိုယ်အကြောင်းကိုသိလာမှာပေါ့ပဲနော်မျက်စိနဲ့မြင်တာလားမျက်စိကမြင်တာလားနာကမြင်တာလားမျက်စိနဲ့မြင်တဲ့အခါမှာဘယ်သူကသိတာတော့နာကသိတာလားအဲစသည်ဖြင့်ပေါ့ပုဂ္ဂိုလ်ကိုမြင်တဲ့မျက်လုံးနဲ့မြင်တဲ့အမြင်လေးတစ်ခုမှကိုပဲ ကိုယ်အကြောင်းကိုမသိဘူးလေကိုယ်ရုပ်အကြောင်းကိုမသိဘူးကိုယ်စိတ်အကြောင်းကိုမသိဘူးလက်တရားအားထုတ်တယ်ဆိုတာကိုယ်အကြောင်းကိုသိအောင်ကြိုးစားတာပါပဲဟုတ်တယ်မလားကိုယ်အကြောင်းကိုသိလို့ရှိရင်ကိုယ့်ရဲ့တဏ္ဍန်ထဲမှာရှိနေတဲ့ဘယ်ဟာကဆောင်ရမှာဘယ်ဟာရှောင်ရမှာဘယ်ဟာကတော့အမှန်တရားပဲဘယ်ဟာကတော့မှားနေတာပဲ သိသွားတာကိုယ်အကြောင်းကိုသိမှကိုယ်စိတ်အကြောင်းကိုသိမှကိုယ်ရုပ်အကြောင်းကိုကိုသိမှဘယ်ဟာကမှားတယ်ဘယ်ဟာကမှန်တယ်ဒီလိုသိလာဘယ်ဟာကအကြောင်းပဲဘယ်ဟာကအကျိုးပဲဒီလိုလဲသိလာတာသူကနော်ဘယ်ဟာအကောင်းပဲဘယ်ဟာအဆိုးပဲဆိုဒီလိုသိလာအဲ့လိုခွဲခြမ်းစိတ်ဖြာပြီးတော့ငြင်းအောင် ကြည့်နိုင်တဲ့ပညာရပ်ကိုဝိပဿနာလို့ခေါ်တယ်။မိမိရဲ့ရုပ်အကြောင်းကိုခွဲခြမ်းစိတ်ဖြာပြီးတိတတ်အောင်လေ့ကျင့်သောပညာရပ်ကိုဘာလို့ခေါ်လဲ။ဝိပဿနာလို့ခေါ်တယ်နော်။ကိုယ်စိတ်အကြောင်းတွေကိုခွဲခြမ်းစိတ်ဖြာပြီးတော့ကြည့်နိုင်တဲ့ပညာရပ်ကိုဝိပဿနာလို့ခေါ်တယ်။ခွဲခြမ်းစိတ်ဖြာပြီးတော့ဉာဏ်ဖြင့်ခွဲခြမ်းစိတ်ဖြာပြီးကြည့်ရမှာကြည့်တဲ့အခါ ဘာနဲ့ကြည့်ရမှာဉာဏ်နဲ့ကြည့်မှမြင်နိုင်တာတဲ့သူကလည်းလေခွဲခြားစိတ်ဖြာ၍ကြည့်တယ်ဆိုတာဒီတိုင်းကြည့်ရုံနဲ့တာမန်မျက်လုံးနဲ့ကြည့်ရုံနဲ့လည်းမသိနိုင်ဘူးတာမန်စိတ်နဲ့တွေးခေါ်ပြီးတော့ကြည့်လို့လည်းပဲမသိနိုင်ဘူးဟုတ်လားစာအုပ်တွေဖတ်ပြီးတော့ကြည့်ရုံများနဲ့လည်းမသိနိုင်ဘူးတဲ့မိမိတဏ္ဍာကိုဉာဏ်ဖြစ်အောင်အရ အဲ့ဉာဏ်နဲ့ကြည်တတ်အောင်လေ့ကျင့်ပေးရမှာပေါ့ဘုန်းကြီးတို့ကနော်ဆိုတရားအားထုတ်တယ်ဆိုတာကိုယ်အကြောင်းကိုသိအောင်လုပ်ခြင်းကိုပဲတရားအားထုတ်လို့တယ်လို့ခေါ်တယ်ကိုယ်အကြောင်းကိုဘယ်လိုသိရမှာတော့ဘုရားလို့ဆိုတော့ကိုယ်အကြောင်းကိုသိဖို့ကြတော့ဘာရှိမှသိနိုင်လဲဉာဏ်ရှိမှသိနိုင်မှာဉာဏ်ဆိုတာလေဟိုတင်းပေါ့အကြောင်းမှသင်တဲ့ education ပညာရပ်တွေနဲ့ဘာမှမဆိုင် ဘာမှမဆိုင်သူကဝိပဿနာဆိုအတွင်းကြည့်တဲ့ပညာရကိုခေါ်တယ်မိမိတန်တန်တည်းမှာ ဖြစ်နေတဲ့သဘာဝတရားတွေကိုကြည့်တဲ့ပညာရကိုခေါ်တာ insight လို့အထဲကိုကြည့်ရပါเนาะအဲ့ဒီအခါကျတော့ကိုကဟိုတမန်ဉာဏ်နဲ့ကြည့်တယ်ဆိုတော့ဟိုအတန်းပညာရက်ဒီမှာ သုံးတဲ့အသိဉာဏ်နဲ့မှားမှာဆိုလို့အဲ့ဒါဉာဏ်လို့မခေါ် အတန်းပညာရပ်တွေမှာသင်ထားတာတွေနားလည်ထားတာတွေသဘောပေါက်ထားတာတွေကြတော့ဘယ်ပေါ်မှာအခြေခံသိတာလို့ဆိုတင်ညာပေါ်မှာအခြေခံတယ်ဘယ်ပေါ်မှာအခြေခံလဲတင်ညာမှတ်သားပြီးသိတာလေသူကဟုတ်တယ်မဟုတ်လားတင်ညာတင်တယ်မှတ်တယ်မှတ်တယ်မှတ်ရင်မှတ်ရင်လည်းသိတာမှတ်သားပြီးသိတာတင်ညာပညာကြတော့ဒီလိုမဟုတ်ဘူး အတွင်းထဲကိုကြည်သောပညာရဲ့ဆိုတာကကြတော့ပကပပကာရိနာညာကအသေးစိတ်ညာကတိခြင်းပကာရိနာအသေးစိတ်ညာတိခြင်းတာမန်တိတဲ့အတိမျိုးမဟုတ်ဘူးအသေးစိတ်တိတာကိုပညာလို့ခေါ်တယ်အဲအသေးစိတ်တိလာတဲ့ခါကျတော့ကြည့်တဲ့မျက်လုံးလေးကြည့်လိုက်တာနဲ့ကို မြင်ခြင်းကိစ္စတစ်ခုမှကိုပဲ ဘလောက်ခွဲချမ်းစိတ်ဖြာနိုင်တယ်လဲဆိုအများကြီးခွဲချမ်းစိတ်ဖြာလို့ရတယ်။မြင်တဲ့ကိစ္စလေးတစ်ခုမှကိုပဲနော်တဘာဝတရားတွေပေါင်းစပ်ပြီးအလုပ်လုပ်နေတာဖြစ်တယ်။အကြောင်းအကျိုးတွေနဲ့သွားနေတာဖြစ်တဲ့အတွက်မြင်နေဆိုရင်တော့မှငါမြင်တာမဟုတ်ဘူး။မြင်တဲ့တဲမှာလေလူမပါဘူး၊ပုဂ္ဂိုလ်မပါဘူး၊တတ္တဝါမပါဘူးဆိုတဲ့အဆင့်ရောက်အောင်အသိဉာဏ်ကတိုးပြီးတော့မြင်ရ မျက်လုံးနဲ့ကြည့်လိုက်တယ်ကြည့်လိုက်တဲ့အခါမျက်စိကမြင်တာလားမြင်တဲ့အခါလူကိုမြင်တာလားအစင်းကိုမြင်တာလားဘာကိုမြင်တာလဲဆိုတာဒီပညာရက်တွေကစာအုပ်နဲ့သင်ယူပြီးတော့သိလို့ရတဲ့ပညာရက်မျိုးထက်ဝိပဿနာကြတော့ကျင့်ပြီးမှ သိရတဲ့ပညာရက်မျိုးဖြစ်တယ်နော် ဘာလုပ်ရမှာတော့ရှင်းရမှာရှင်းတယ်ဆိုတာလေ meditation ထိုင်တဲ့ပုံစံမျိုးကိုဆိုလိုတာထက်အလေးအကျင့်ကောင်းတစ်ခုဖြစ်အောင်လုပ်ဖို့လိုတာပေါ့အလေးအကျင့်ကောင်းဖြစ်အောင်လုပ်ဖို့ဆိုတာကဒီဓမ္မယုံကြီးထဲမှာဒီဟောကြီးထဲမှာပဲကျင့်ရမှာမဟုတ်ဘူးကိုယ်ဘဝထဲမှာကျင့်ရမှာဒီမှာကတော့ training ပေးလိုက်တာပဲဘယ်လိုလုပ်ပါဘယ်လိုဘယ်လိုနေပါ ဘလို့စိတ်ထားပါဘလို့သဘောပေါက်လေးလာပါဆိုတာသင်ပေးလိုက်ရုံပဲသင်ပေးလိုက်တော့ဒီမှာအပြည့်အစုံကျင့်နိုင်ဖို့ဆိုတာတော့မလွယ်ဘူးကိုယ့်ရဲ့နေ့စဉ်ဘဝထဲမှာအမြဲတမ်းလေ့ကျင့်သွားရမှာမျိုးပေါ့အဲ့ဒါအဲ့တော့တရားအားထုတ်တယ်ဆိုတာအသိဉာဏ်ဖြစ်ပေါ်လာအောင်လုပ်ခြင်းအသိဉာဏ်ဖြင့်မိမိကိုယ်ကိုကြည်တတ်အောင်ကြည်ခြင်းမိမိရုပ်တရားတွေကို ဘလို့လဲဆိုတာကို အသိဉာဏ်ဖြင့်ကြည့်လိုက်တဲ့အခါမှာ ပုဂ္ဂိုလ်မပါဘူးတတ္တဝါမပါဘူးဆိုတာသိရတယ်စိတ်တွေကိုကြည့်လိုက်တဲ့အခါအသိဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာ လူမဟုတ်ဘူးငါမဟုတ်ဘူးယောက်ျားမဟုတ်ဘူးမိန်းမမဟုတ်ဘူးဆိုတဲ့အသိမျိုးနောက်ဆုံးရပါမယ်အဲ့တော့ဘာဒီဒီဟာကိုနောက်ဆုံးခွဲခြမ်းအသေးစိတ်နောက်ဆုံးဒီခွဲခြမ်းစိတ်ဖြာလိုက်တဲ့အခါမှာယုတ်တရားမှန်သမျှအနိစ္စပဲ မြဲတဲ့သဘောတရားပုံမှာပဲသွားတယ်။နန္တရားမှန်သမျှလည်းအနေစာပဲလို့အနေစာသဘောတရားပုံမှာပဲသိရှိနေတယ်။ရုပ်တရားတွေအလုံးကလည်းဒုက္ခပဲ။ဆင်းရဲကြောင်းတရားတွေပဲ။စိတ်တွေအလုံးဟာလည်းဒုက္ခတွေပဲ။ဒါတွေဒီအသိဉာဏ်တွေမိမိမှာရနိုင်တယ်။နော်ဒီပုံမှာသွားရုပ်တရားနဲ့တရားတွေကိုအသေးစိတ်ခွဲခြားစိတ်ဖြာကြည့်တဲ့အခါကျတော့ ဒီပေါ်မှာသွားနေပါလားရုပ်တရားတွေကိုလေ့လာတဲ့အခါမှာလည်းပဲရုပ်တရားတွေကလည်းအနတ္တပဲနံတရားတွေကလည်းအနတ္တပဲလို့ဒီလိုရုပ်တရားနံတရားတွေကိုလေ့လာလိုက်တဲ့အခါမှာအနိစ္စပေါ်မှာပဲသွားနေတယ်ဒုက္ခပေါ်မှာပဲသွားနေတယ်အနတ္တပေါ်မှာပဲသွားနေတယ်အနိစ္စဆိုတာပမာလို့အာလုံးသိတယ်မမြဲတဲ့သဘောမှာရှိတယ် ရုပ်ရှိလို့ရုပ်ဆင်းရဲရှိတာလေစိတ်ရှိရင်စိတ်ဆင်းရဲဆိုတာရှိတာပေါ့သားရှိတော့သားအတွက်ဆင်းရဲကြောင့်ကြာတယ်ကားရှိရင်ကားအတွက်ဆင်းရဲကြောင့်ကြာတယ်တယ်လီဖုန်းရှိတော့တယ်လီဖုန်းအတွက်ကြောင့်ကြာတာပဲတော့ရှိတာမှန်တယ်များဒုက္ခတွေကြည့်ပဲလို့ဒီလိုသိလာတာပေါ့နော်နောက်ဆုံးယုတ်တရားနံတရားတို့ကိုရှိတဲ့ပရမတ်အရှိတရားအဖြစ်သိလာတယ်လူတွေယောက်ျားတွေမိန်းမတွေမရှိဘူး ရုပ်တရားနံတရားပဲရှိတယ်အဲ့ဒီရုပ်တရားနံတရားကလည်းပဲရင်းမြေကြီးကင်ပြီးဆုပ်ကင်ထားစရာဘာမှ အကြောင်းမရှိဘူးလို့ဒီလိုအသိဉာဏ်ကတိုးမြင့်ပြီးတော့ချက်ရင်းနဲ့မြင်လာတာရုပ်တရားတို့မြည်ဒီမှာလည်းဖြစ်ပြီးပြတ်တဲ့နေဆလက္ခဏာဖြစ်ချင်းပြက်ချင်းကနှိစက်နေတဲ့ဒုက္ခလက္ခဏာဖြစ်ချင်းပြက်ချင်းကို တားဆီးလို့မရဘူးဆိုတဲ့အနတ္တလက္ခဏာ ဒီလက္ခဏာတွေအထိမိမိဉာဏ်ကလိုက်နိုင်လာတယ်လိုက်နိုင်လာတဲ့အခါမှာဒီယုတ်တရားနံတရားတွေဟာအာကိုးပွေရာမဟုတ်ဘူးဆိုတော့သိလာတာပေါ့နော်အာကိုးပွေရာမဟုတ်ဘူးဆိုတော့ယုတ်တရားတို့နံတရားတို့ကြောင့်ဘဝဆင်းရဲတွေဖြစ်နေတာအဲ့ဒီပုံမှာသဘောပေါက်မှုတွေမှားနေတဲ့အတွက်ယုတ်တရားနံတရားတွေပဲရှိတယ် အဲယုတ်တရားနံတရားတွေကိုထပ်ပြီးတော့လေ့လာလိုက်တဲ့အခါမှာအနိစ္စလက္ခဏာဖြစ်ချင်းပြက်ချင်းသဘောပဲရှိတယ်ဒုက္ခလက္ခဏာဖြစ်ချင်းပြက်ချင်းရဲ့နှိစ္စတဲ့သဘောပဲရှိတယ်အနတ္တလက္ခဏာဖြစ်ချင်းပြက်ချင်းကိုမတားဆီးနိုင်တဲ့သဘောတရားတွေပဲရှိနေတယ်ဆိုတာကိုဉာဏ်ကလက်ခံလာပေါ့နော်လက်ခံလာတဲ့အခါကျတော့မိမိရဲ့အရှိတရားနဲ့အမှန်တရားကိုသိပါ အရှိတရားဆိုတာယုတ်နဲ့နာမည်ရှိတယ်အမှန်တရားဆိုတာကယုတ်နဲ့အလုံးတို့ဟာဖြစ်ချင်းပြက်ချင်းဆိုရင်အမှန်တရားပဲရှိတယ်အဲ့ဒီဖြစ်ချင်းပြက်ချင်းကိုဆုပ်ကင်ထားလို့မရဘူးဆိုတာသိလာတဲ့အခါကျတော့ယုတ်တရားနာတရားတွေပုံမှာငင်းငွေတဲ့သဘောလေးတွေရှိလာတယ်မလူချင်တော့ဘူးမလူချင်တော့ရင်မရတော့ဘူးเนาะ ယုတ်တရားနံတရားကိုအခြေခံတည်ဆောက်ထားတဲ့ဘဝတစ်ခုရလာပြီဆိုဘဝဒုက္ခတွေကလိုက်လာတာပဲလေအဲ့တော့အဲ့ဘဝဒုက္ခကနေလွတ်မြောက်ခြင်းကိုပဲဒါလွတ်လပ်ခြင်းလို့ခေါ်တာပေါ့ယုတ်တရားတွေရဲ့နှိစ္စမှုကနေလွတ်မြောက်သွားတယ်ဆိုလွတ်လပ်သွားနန္တရားတွေကနေပြီးတော့နှိစ္စမှုအောက်ကနေလွတ်မြောက်သွားတယ်စိတ်ရဲ့နှိစ္စမှုအောက်ကနေ လွတ်မြောက်သွားတယ်ဆိုလွတ်လပ်သွားတယ်လွတ်လပ်ရရသွားတယ်သူတို့တွေကိုဘယ်သူတွေကနှိမ့်ဆက်နေလဲဆိုတော့ခုနကဝိပန္လာသဆိုတဲ့အတွေးကောအယူဆမှားတွေထင်မြင်မှားတွေဒီကနေပြီးတော့မှဒါကိလေသာတဏှာတွေကနေပြီးတော့အမြဲတမ်းနှောင်ဖွဲ့နှိမ့်ဆက်နေတဲ့ဟာရှိနေတာအမြဲတမ်းလူတွေကဆင်းရဲပင်ပန်းနေကြတယ် ဆင်းရဲပင်ပန်းနေကြတဲ့အတွက်ဒေါသတွေနှိမ့်ဆက်နေတယ်ဒေါသတွေနှိမ့်ဆက်နေတယ်မောဟတွေနှိမ့်ဆက်နေတယ်ဆိုတော့တာမန်ဘဝအခြေအနေမှာဒေါသရဲ့နှိမ့်ဆက်မှုကအမြဲခံနေရတယ်ဒေါသရဲ့နှိမ့်ဆက်မှုလည်းအမြဲခံနေရတယ်မောဟမရဲ့နှိမ့်ဆက်မှုလည်းအမြဲခံနေရတာသူအမြဲခံနေတာမာနရဲ့နှိမ့်ဆက်မှုကလည်းအမြဲခံနေရတာအဲ့ဒီနှိမ့်ဆက်နေတဲ့လောဘတွေနှိမ့်ဆက်တာဒေါသတွေနှိမ့်ဆက်တာမောဟတွေနှိမ့်ဆက်တာက ဘာကြောင့်နှိမ့်ဆက်နေတာတော့ဘုရားဆိုတော့အမှန်တရားကိုမသိလို့နှိမ့်ဆက်ခံရတာနော်အမှန်တရားကိုသိလာတဲ့အခါကျတော့နှိမ့်ဆက်မခံရတော့ဘူးအမှန်တရားဆိုတာလောကမှာပြောနေတဲ့အမှန်တရားမျိုးကိုခေါ်တာမဟုတ်ဘူးယုတ်တရားနံတရားတို့မှာလိန်လီဖောက်ပြန်နေတဲ့သဘောတရားအမှန်တွေကိုဖော်ထုတ်နေ ရုပ်တရားနံတရားပေါ်မှာတစ်မျိုးတစ်ပုံနားလည်မှုလွဲပြီးသဘောပေါက်မှုလွဲနေတာကိုဘုန်းကြီးတို့ကဒီဥစ္စာဝိပ္ပန္နာတလို့ခေါ်တယ်။ဖောက်ဖောက်ပြန်ပြန်မမယွန်းယွန်းသဘောပေါက်နေတာ။ဒါကြောင့်မို့လူတွေကကိုလွတ်တာမှန်တယ်၊ကိုကိုတွေးတာမှန်တယ်၊အဲကိုကြံစီတာမှဟုတ်တယ်လို့ထင်နေတာတွေကတကယ်ကြတော့အထင်မြတာဖြစ်တယ် သူတစ္ဆာကိုမြင်မှအမှန်ကိုမြင်ပါလောစောစဉ်မန်နယ်လို့ထင်နေတာကိုထင်ရင်ကရင်ခြေလေးချောင်းဖြစ်တာပေါ့နော်ကိုထင်လို့မှန်နေအမှန်တရားပဲတကယ်အမှန်တရားအစစ်ကတော့ကြည့်ယူမှတစ္ဆာစိုက်ပြီးတော့အမှန်ကိုသိနိုင်တယ်ဘောပေါက်တာတစ္ဆာဆိုင်ပြီးတော့အမှန်ကိုသိနိုင်တဲ့အခုလောလောဆယ်ကိုသိထားတယ်ဆိုတဲ့ဟာတွေကတော့ တွေးထားတာလေးတွေကိုထင်ထားတာလေးတွေအထင်မြပဲတကယ်အမှန်တရားအစ်စ်ကိုသိနေတာမဟုတ်သေးဘူးအမှန်တရားအစ်စ်ကိုသိနိုင်ဖို့ဆိုတာတစ္ဆာဆိုင်မှာသိတစ္ဆာဆိုင်တယ်ဆိုတာဗမာလူပြောတော့ဉာဏ်ဖြင့်အမှန်တရားကိုလက်ခံနိုင်စွမ်းရှိလာခြင်းကိုခေါ်တယ်အသိဉာဏ်ဖြင့်ယုတ်တရားနံတရားတို့အပေါ်မှာ အမှန်တိုင်းလက်ခံလာနိုင်တဲ့စွမ်းရည်တတ္တိကိုခေါ်တာအဲ့ဒါကိုတစ္ဆာဆိုင်တယ်လို့ခေါ်တယ်တစ္ဆာဆိုင်သွားပြီဆိုလို့ရှိရင်အမှန်တိုင်းအကုန်လုံးသိသွားတဲ့အတွက်ဘသူဘာလာပြောပြောမတုံ့လောက်တော့ဘူးတဲ့ဒီလိုမဟုတ်ဘူးဒီလိုမဟုတ်တော့ဘူးဒါလူပဲယောက်ျားပဲမိန်းမပဲတွေ့တာဆရာပဲညှိတွေ့ဆရာပဲဒေါသဖြစ်ဆရာပဲဆိုတာတွေဟာလေဘလောက်ပြောပြော မယုံတော့ဘူးကိုယ်တဏ္ဍာမှာယုံတဲ့နာမည်ရှိတယ်စိတ်ဆိုးစရာလည်းမရှိဘူးဒေါသဖြစ်စရာလည်းမရှိဘူးလိုချင်တာလည်းမရှိတော့ဘူးဆိုတော့အခုမလိုချင်တဲ့စိတ်ခုဖြစ်ကြည့်ပါလားအခုအေးချမ်းတာပဲခုစိတ်ဆိုးစိတ်တူတဲ့စိတ်အခုမဖြစ်တော့ဘူးဆိုခုစိတ်ကအေးချမ်းသွားတာပဲနော်ဘယ်သမို့တရားအားထုတ်တယ်ဆိုတာကိုယ့်အကြောင်းကိုသိဖို့လုပ်တာပါ ကိုအကြောင်းကိုသိဖို့ဆိုတာလေအလွယ်တကူမသိနိုင်ဘူးတဲ့ဘု து အကူညီနဲ့မှသိနိုင်တယ်အသိဉာဏ်ကကိုမှသိနိုင်တယ်အသိဉာဏ်ဘာကြောင့်ကိုရတယ်လို့အမှန်တရားသိဖို့ရန်အတွက်ဖြစ်ပါတယ်အဲ့ဒီအသိဉာဏ်ရဖို့ကိုကုတရားအားထုတ်နေတာတရားအားထုတ်နေတော့ဒီအသိဉာဏ်ထွက်ပေါ်လာဖို့ဘု து ကိုသုံးရတော့လို့ဆိုတော့နေ့စဉ်ကိုယ့်ရဲ့ဘဝတွေက အရာတွေကိုပဲအသုံးချသွားပါတရားဆိုတာတီးခြားထူးထူးခြားခြားမဟုတ်ဘူးကိုယ့်ရဲ့နေ့စဉ်ဘဝထဲမှာပဲရှိတယ်နော်နေ့စဉ်လုံနေကိုင်းနေတဲ့စားနေတောင်းနေသွားနေလာနေဒီထဲကပဲတရားရှာသွားမှာတရားဆိုတာတီးခြားအနေနဲ့ရှိနေတာပေါ့မိမိတဏ္ဍာမှာပဲရှိနေတာတရားကိုယ်ကဖော်ထုတ်တတ်ဖို့ပဲလို့ဖော်ထုတ်တတ်ဖို့အရေးကြီးတာကိုယ်ဖော်ထုတ်လို့မရအောင် ဖုံးထားတဲ့အဖုံးရှိတယ်အဲ့ဒါအဝိဇ္ဇာလို့ အဝိဇ္ဇာကိုအတိညာမပေါ်လာအောင်အတိညာမဖြစ်လာအောင်ဒီရုပ်တရားနဲ့တရားတွေကိုတေချာမသိအောင်ဖုံးထားတဲ့အဖုံးတွေရှိတယ်။ဘုန်းကြီးကအဲ့အဖုံးတွေရင်ပွားမှာနော်။အဝိဇ္ဇာကိုရင်ပွားမယ်။အဝိဇ္ဇာပညာရှင်ဝိဇ္ဇာဆိုတာဖြစ်တာပဲ။ယောက်ျားတို့မိန်းမတို့ပုဂ္ဂိုလ်တို့တ attva တို့ရှိပြီးဆိုအဝိဇ္ဇာဖြစ်လာတာပဲ။အဝိဇ္ဇာဆိုတာအတိမာလားအမြင်မာလား တွေးပေါ်မှာလားယူဆမှာလားကိုမြင်မှုတွေးပေါ်ပုံယူဆပုံသိပုံနဲ့မှားနေကြည့်ဒါပေမဲ့လူတွေကကိုယ့်ကိုယ်ကိုမှန်တယ်လို့ပဲအကုန်လုံးထင်နေတာအဲ့ဒါကိုထင်တဲ့အမှန်ပဲเนาะဝိပန္နတာဆိုလဲခုနလိုဖောက်ဖောက်ပြန်ပြန်နေပဲသဘောပေါက်တာတလွဲတွေသဘောပေါက်တာတလွဲတွေယူဆတာတလွဲတွေသိနေတာအမှန်သိတယ်မဟုတ်ဘူးဒါပေမဲ့လူတွေကကိုယ့်ကိုယ်ကိုအဲ့ဒါမှန်တယ်လို့ပဲဒီလိုပဲယူဆတယ် လို့အဲ့ဒီအယူဆအလွဲတွေအမားတွေကိုဒီကနေ့ပြန်ပြီးတော့တည့်ပေးတဲ့အလုပ်ကိုအမှန်တိုင်းလမ်းကြောင်းမှန်ကိုတည့်တည့်မမရှောင်နိုင်အောင်အတိအမြင်တွေမမှန်ကန်ကမြင်တတ်အောင်လေ့ကျင့်ပေးတာကိုပဲပါလို့ခေါ်တယ်ဝိပဿနာအထုတ်တယ်လို့ခေါ်တယ်ဝိဆိုတာအထူးအားဖြင့်ပဿနာရှုခြင်းဝိဆိုတာအထူးအားဖြင့်ပဿနာပါလေရှုခြင်းအထူးရှုတာဝိပဿနာအထူးရှုတယ်ဆိုတာ တာမန်တိတဲ့အတိမျိုးထက်ကျော်လွန်ပြီးတော့တိတာပြောတာဝိစွာထူးထူးဆန်းဆန်းနေမြင်တာကိုပြောတာမဟုတ်အမှန်အတိုင်းမြင်တာမှလူမရှိလူမဟုတ်ပဲနဲ့လူလို့မြင်နေတာအမှားရုပ်နာလို့မြင်တာမှအမှန်ဟောယောက်ျားလို့မြင်နေတာကအမှားလားအဲ့တော့တာမန်ရက်တဲ့ရဓမ္မယောက်ျားလို့မြင်နေတယ်မိန်းမလို့မြင်နေတယ်ပုဂ္ဂိုလ်လို့မြင်နေတယ်တတ္တဝါလို့မြင်နေတယ်ငါလို့မြင်နေတယ်သူလို့မြင်နေတယ်အဖေလို့မြင်နေတယ် အဲ့ဒီကနေကြော်လွန်ပြီးတော့အမှန်တိုင်းသိတာကိုအထူးအားဖြင့်အထူးတာမန်တဲ့ထူးထူးခြားခြားသိမြင်တယ်လို့ခေါ်တာပေါ့နော်တာမန်နဲ့ထူးခြားစွာသိမြင်နိုင်တဲ့စွမ်းရည်တတ္တိကိုဘာလို့ခေါ်လဲဝိပဿနာလို့ခေါ်တယ်လူမဟုတ်ဘူးရထရွက်ထဲမှာအလုံးလူလို့ပဲသိနေတယ်ဒီဝိပဿနာရှိတဲ့ခါကျတော့လူမဟုတ်ဘူးလူထက်ကျော်လွန်ပြီးတော့သိတယ်ယုတ်တရားနဲ့တရားတွေပဲရှိတာဒီလိုသိသွား အဲ့ဒါကိုပတ္တနာဉာဏ်ကမြင်နိုင်အောင် ရှိနိုင်လာပြီဆိုတာဒါဝိပဿနာဆိုတာအမှန်တိုင်းသိမြင်နိုင်စွာရှိတာကိုပဲဘာလို့ခေါ်လဲဝိပဿနာလို့ခေါ်တယ်နော်အဲ့တော့ဝိပဿနာစပြီးအားထုတ်မဲ့ပုဂ္ဂိုလ်တွေဘာလို့ရမှာလဲဘုရားဆိုဘာမှလုပ်ဆရာမလို့တော့တတိပဲတတိဤလုပ်ငန်းပဲနော်ဝိပဿနာဆိုတာဘာလို့ တတိဤလုပ်ငန်းတတိယလုပ်ရမှာအလုပ်လုပ်တဲ့အခုဘုန်းကြီးပြောပြနေတာကတော့ဒါသဘောတရားပေါ့တကယ်အလုပ်လုပ်တဲ့အခါကျတော့ဘယ်သူကလုပ်ရမှာတတိနဲ့ပဲအလုပ်လုပ်သွားအခုအဲတပည့်တော်ကဒီတတိကဘာလို့လိုအပ်လဲဆိုတတိမရှိလို့တတိရှိမှတမာတိနဲ့ပညာခုနအသိဉာဏ်ကထွက်လာအသိဉာဏ်ရရှိဖို့ဘာလို့လိုလဲတတိလိုတယ်နော် သိဉာဏ်ရဖို့တူလို့လေတတိလို့တတိဒီအသိဉာဏ်တစ်ခုဖြစ်ပေါ်ဖို့ရန်သူ့ကိုပြောထောင်ရတယ်တတိကိုပြောထောင်ရတယ်တတိကိုစုဆောင်းရတယ်တတိကိုစုပေါင်းရတယ်တတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန်တိုင်လိမ့်မည်ဆိုတာစုပေါင်းစွမ်းအားစုဆောင်းစွမ်းအားနဲ့တတိကိုပြောထောင်တဲ့လုပ်ငန်းကိုခေါ်တယ် အဲ့တော့အဲ့တတိကလေးပဲအမျိုးအစားညံ့တဲ့တတိရှိတယ်အမျိုးအစားကောင်းသောတတိရှိတယ်သီလလည်းပဲအမျိုးအစားကောင်းတဲ့သီလရှိတယ်အမျိုးအစားညံ့တဲ့သီလရှိတယ်အဲ့တော့ဝိရိယလည်းပဲအမျိုးအစားကောင်းသောဝိရိယရှိတယ်အမျိုးအစားညံ့သောဝိရိယရှိတယ်အဲ့တော့ကိုယ့်ရဲ့လုပ်ငန်းကတတိလုပ်ငန်းဝိရိယလုပ်ငန်းဖြစ်တဲ့အတွက်အမျိုးအစားညံ့ရင်ညံ့သလောက်မတိုးတက်ဘူးပေါ့နော် အမျိုးအစားကောင်းရင်ကောင်းသလောက်တိုးတက်မယ်ဒါပဲဆိုတော့တတိကိုရှင်းပြမယ်တတိဆိုတာမှတ်သားခေါ်တာပဲမှတ်သားတယ်ဆိုတာနေ့စဉ်ဘုန်းကြီးတော့အမှတ်မပါဘဲနဲ့หนีခဲ့တာတဘဝလုံးပဲလေအမှတ်မပါဘူးအမှတ်မပါဘူးဆိုစင်းဝင်အင်းဝင်မဟုတ်တယ်လို့ပဲเนาะအမှတ်မပါဘူးအဲ့မှတ်သားတယ်ဆိုတာကိုယ့်ရဲ့လှူရှာမှု၄မျိုးကိုမှတ်ရတယ် ကာယခန္ဓာကိုယ်နဲ့လှုပ်ရှားတာတွေကိုမှတ်ရတယ်ဒါသတိထံလို့ခေါ်တယ်ဒါတွေကိုဘယ်တော့မှမမှတ်ခဲ့ဘူးဝေဒနာခံစားတဲ့ဟာတွေကိုမှတ်ဖို့စိတ်ဓာတ်စိတ်ကဖြစ်ပေါ်လာတွေကိုမှတ်သားဖို့လိုတယ်ဓမ္မ ानु ပဒနာဆိုသဘောတရားပရမတ်တရားတွေကိုမှတ်သားဖို့လိုတယ်ကာယဝေဒနာစိတ်ဓာတ်ဓမ္မလို့ ကာယခန္ဓာကိုယ်ကလှူရှားတာမှန်သမျှပုံမှာအပြင်ကိစ္စဘာမှမပါတော့တတိကိုပြိုးထောင်တဲ့လုပ်ငန်းမှာအတွင်းကိစ္စတွေကြည့်တယ်နော်ခန္ဓာကိုယ်ရဲ့အပြင်ဘက်ကကိစ္စတစ်ခုမှမပါတော့အဲ့ဒါကိုစိတ်ကအမြဲတမ်းခန္ဓာကိုယ်ရဲ့အပြင်ဘက်ကကိစ္စတွေနဲ့လမ်းဆုံးနေတာပါလားခန္ဓာကိုယ်ထဲမှာမိမိစိတ်ကမတည်ဘူး ဒီခန္ဓာရဲ့သဘာဝကိုလေ့လာဖို့နေနေတသာမိမိစိတ်ဒီခန္ဓာအပြင်ဘက်မှာကြည့်ပဲအမြဲတမ်းရှိတယ်။အဲ့တော့မြတ်စွာဘုရားတတိပဋ္ဌာန်၄ခုလောက်ခိုင်းတယ်။တတိပြဋ္ဌာန်တာတတိပဋ္ဌာန်ဆိုရင်တတိထားရမယ့်နေရာလေးเนาะတတိပြိုးထောင်ရမယ့်နေရာလေးလေးခုပေးထားတယ်။ဒါကိုတတိပဋ္ဌာန်၄ပါးလို့ခေါ်တယ်။ကာယ ानु ပတ္တနာတတိပဋ္ဌာန်ဒါပါဠိလိုပြောတာ။ ခန္ဓာကိုယ်နဲ့လှုပ်ရှားတာမှန်သမျှဘာလို့ရမလဲတတိကတ်ထားပဲလှုပ်ရှားတာလက်ကလေးတွေလှုပ်နေတာတတိရှိရမယ်ဟောလက်ကလေးပုံရက်ဒီလိုလေးလှုပ်နေတယ်ရှင်းပြနေတယ်တတိရှိနေတယ်စကလုံးတွေပေါ်မှာတတိရှိနေတယ်ရှိနေတဲ့အတွက်ဘုန်းကြီးစိတ်ဒီဒီစကလုံးတွေပေါ်မှာရှိနေတယ်ဒီလက်လက်ဟန်ရှန်ပေါ်မှာပဲရှိနေတယ်အတိဒီဒီပေါ်မှာပဲရှိနေတဲ့အတွက်စိတ်ကအပြင်ကိုပြန့်ခြင်းပြေးခြင်းလွင့်ခြင်းမရှိတဲ့အခါ ဒေါသကြောင့်ပူလောင်တဲ့စိတ်တွေလည်းမရှိဘူးတရားဟောနေတဲ့အချိန်မှာမကျေနပ်တဲ့စိတ်တွေနဲ့ပူလောင်တာမျိုးလည်းမရှိဘူးလူကျင်တဲ့စိတ်တွေနဲ့ပူလောင်တာတွေမျိုးလည်းမရှိဘူးစိတ်ကဒီပေါ်မှာပဲတက်ဝင်နေတဲ့အတွက်ကြောင့်စိတ်ကကြည်လင်နေအေးချမ်းနေဟုတ်လားဒီစကလုံးတွေပေါ်မှာစိတ်ရှိနေတယ်တတိရှိတယ်လှူရှားမှုပေါ်မှာတတိရှိနေတယ်အဲ့တော့ဒီတတိဆိုတာ ကိုနဲ့လှူရှားတာမှန်သမျှကိုခြေလန်းတိုင်းလန်းတိုင်းမှာဘုန်းကြီးတို့ကခြေလန်းနဲ့သွားတယ်သွားလိုက်တယ်ဒီကနေဟိုဘုန်းကြီးကောလို့ကြောင်းသွားလိုက်တယ်သွားလိုက်တဲ့အချိန်မှာအလုံးကတတိပါတယ်ဆိုရင်ရှေ့လန်းတိုင်းလန်းတိုင်းသူကသိနေတာရှေ့ချွာတာလည်းသိတယ်ရှေ့ကိုရှေ့တန်းလေးတိုးသွားတာလည်းသိတယ်ချတာလည်းသိတယ်ဒီခန္ဓာအပြင်ဘက်ကိုစိတ်ကထွက်မသွားထွက်မသွားအောင်လုပ်ရတယ် ခန္ဓာကိုယ်ထဲမှာဒီစိတ်ကလေးငြိမ့်နေအောင်တတိနဲ့ဆောက်ရှောက်ပြရတာစိတ်ကလေးကဒီခန္ဓာအပြင်ဘက်ကိုထွက်မသွားအောင်စိတ်နဲ့တူဆောက်ရှောက်ထားဖို့ပဲတတိပြိုးထောင်တယ်လို့ခေါ်တယ်ကိုယ်နဲ့လှုပ်သမျှအမူအရာအလုံးမှာတိပေးနေရမယ်တတိဆိုတာတိတာတိအောင်လုပ်တာနော်တတိဆိုတာပါလေတိအောင်လုပ်တာဒါဗမာလိုပြောတော့ရှုတယ် မှတ်တယ်လို့ဒီလိုပြောတာပေါ့ရှုတယ်မှတ်တယ်အားထုတ်တယ်ဒီလိုပြောတာအမှန်ကတော့သိအောင်လုပ်ခြင်းကိုပဲမလို့ခေါ်တယ်တတိလို့ခေါ်တယ်တာမန်ခြေဒီမှာမသိဘူးလေဟလာမြက်တောင်ခတ်တာတသက်လုံးခတ်လာတာဘယ်နှခါသိဘူးလေသိဘူးကိုတတိရှိတဲ့လူကြတော့မြက်တောင်ခတ်တာလေးအစားသိတယ်နှုတ်ခမ်းလှုပ်တာလေးတသက်လုံးလှုပ်လာတာပဲသိလားဆိုမသိဘူး အဲတတိရှိတဲ့လူကနှုတ်ခမ်းလှုပ်ထံလေးကအစသိတယ်သူခန္ဓာကိုယ်မှာအကုန်လုံးဘာပဲဖြစ်ဖြစ်ကိုယ်ကသိနေတာစိတ်ကအပြင်ထွက်မသွားတဲ့အတွက်စိတ်ရဲ့အေးချမ်းမှုရမယ်စိတ်ရဲ့တည်ငြိမ်မှုကိုရရှိမယ်ဒါကကာယ ानु ပတ္တနာကာယအပေါ်မှာမိမိစိတ်ကိုတည်အောင်ဘုန်းကြီးတို့ကတတိဖြစ်အောင်ဆောက်ရှောက်တဲ့အလုပ်ကိုကာယ ानु ပတ္တနာက ဝေဒနာနုပတနာကြတော့မနေ့ကဝေဒနာနုပတနာအကြောင်းအာတရားကိုဖွင့်ထားတယ်ဝေဒနာနုပတနာကြတော့လူတွေဟာဘဝတစ်ခုလုံးဒီဝေဒနာနဲ့တွားနေတာဒီခံစားမှုတွေနဲ့အသက်ရှင်နေတာကွာဒီခံစားမှုတွေနောက်ကိုလိုက်ပြီးလူတွေကအမျိုးမျိုးလုပ်နေကြတာကောင်းတာခံစားခြင်းနဲ့ဆိုးတာခံစားခြင်းနဲ့ဆိုးတာခံစားခြင်းနဲ့ဆိုတော့ဒေါသဖြစ်နေဒေါသကိုဆွဲနေတယ်ဆိုတာဒါ ဆိုးတာခံစားကျင်တာပဲတချို့ကအာသူများအပေါ်မှာအနိုင်ရမှကျင်တတ်တဲ့စိတ်ရှိတယ်ဒါဒေါသကိုခံစားနေတာပဲအနိုင်လိုချင်တဲ့စိတ်တွေအနိုင်ယူချင်တဲ့စိတ်တွေသူများကိုချိုးနှိမ်ချင်တဲ့စိတ်တွေဆိုအကျင့်ပါလာတာပေါ့နော်အဲ့ဒီအကျင့်ကပါလာပါလာတဲ့ခါကျတော့ဒီဟာမျိုးနဲ့နေရတာကိုကျင့်တတ်လာတာပဲရှိတယ်ဒါခံစားမှုကို ကောင်းတဲ့ခံစားမှု အတွက်ဘဝမှာအသက်ရှင်နေတယ်ဆိုးတဲ့ခံစားမှုအတွက်ဘဝမှာအသက်ရှင်နေတယ်ဆိုးတာကိုကကြတော့ဟိုကိုအမဘောရင်းမြန်ဆရာကြီးကဘယ်လိုမိတ်လဲဆိုတာကောင်းတာနဲ့ဆိုးတာကမျိုးရှိတယ်ကိုကြိုက်လို့ကောင်းတာရဲ့အကောင်းအစ်စ်အရက်တောက်တယ်ဆိုရင်ကိုကကြိုက်တဲ့ခါကျတော့အရက်တောက်တာကောင်းတယ်လို့တလူယူတာပေါ့ဟုတ်တယ်မလားအကောင်းအစ်စ်ဖြစ်ပါ အကောင်းအစစ်မဖြစ်ဘူးကိုကြိုက်လို့ကောင်းတဲ့ကြိုက်ကောင်းတဲ့အကောင်းအစစ်ဆိုတာရှိတယ်ဟုတ်လားကိုကြိုက်တိုင်းကောင်းတာမဟုတ်ဘူးအကောင်းအစစ်ဆိုတာတီးကြရှိတယ်အကောင်းအစစ်အမှန်ကတော့ဓမ္မပဲတရားဓမ္မမိမိတဏ္ဍာမှာကိမစစ်မှန်တဲ့အကောင်းကိုရပါခုလောကမှာရှင်လည်နေတာကကိုကြိုက်လို့ကောင်းတဲ့အကောင်းတွေနဲ့ရှင်လည်နေတာ မန်ကတော့ဒီရုပ်တရားနံတရားဒီလူဒီပုဂ္ဂိုလ်တ attva ဖြစ်နေတာနောက်ဘဝတွေကိုလူချင်းနေတာကိုကဒီကုသိုလ်ကောင်းမှုတွေအဲ့ဒါကြောင့်လုပ်နေတာကိုကအကောင်းစစ်မဟုတ်ဘူးလေနောက်ဘဝတွေနောက်ဘဝတွေမှာဒီထက်ချမ်းသာခြင်းနဲ့ဒီထက်ကြီးပွားခြင်းနဲ့ဒီထက်နာမည်ကြီးခြင်းနဲ့ဒီထက်ရုပ်ချောခြင်းနဲ့ဒီထက်လူသိများခြင်းနဲ့ဆိုပြီးတော့လုပ်နေတဲ့ဟာတွေကကောင်းတယ်လို့ထင်ပေမဲ့ နာမည်ကြီးတဲ့လူလည်းဥနာတိပဲမဟုတ်လားနော်ပညာတတ်တဲ့လူလည်းဥနာတိပဲမဟုတ်လားဒါအကောင်းအစစ်မဟုတ်ဘူးလို့ဆိုတာပေါ့နော်အဲ့တော့အကောင်းအစစ်နဲ့ကိုကြိုက်လို့ကောင်းနေတာတွေကတခြားစီသဘောပေါက်လားအဲ့တော့ဘဝတစ်ခုလုံးကဒီခံစားမှုဝေဒနာတွေနဲ့ပဲပွားနေတာတောက်လျှောက်အဲ့ခံစားမှုဝေဒနာအတိုင်းပဲကိုကလိုက်ပြီးတော့လုပ်နေတာ ခံစားခြင်းနေတာအမြဲတမ်းခံစားခြင်းနေတယ်ဟင်းလေးတောင်မှဒီဟင်းလေးကကောင်းလိုက်တာနောက်တစ်နေ့ချက်ပါအောင်ဆိုရင်ဒါခံစားမှုနောက်ကိုလိုက်နေတာပဲเนาะဒီနေရာလေးကရမ်းသာရတာပဲသွားဖို့မယ်နောက်တစ်ခါလဲသွားခြင်းနေတယ်ဆိုခံစားမှုကိုလိုက်နေတာပဲအဲ့တော့ခံစားမှုကိုလိုက်နေတယ်လူတယောက်နဲ့ချစ်တယ်ကြိုက်တယ်ဆိုတဲ့ခံစားမှုကခိုင်းလို့လုံနေရတာဒီလူနဲ့တွေ့ရင်ပျော်ရွှင်တယ်ဒီလူနဲ့တွေ့တဲ့အခါမှာအေးချမ်းတယ်အဒီလူနဲ့နေရရင်ပျော်တယ်လို့ ဒီလိုတွေဖြစ်နေတာကလေသူကခံစားမှုတော့ကိုလိုက်နေတာနော်အတန်လေးကြားခြင်းနဲ့သားအတန်ကြားခြင်းနဲ့သမီးအတန်ကြားခြင်းနဲ့မိသားစုအတန်ကြားခြင်းနဲ့ဟိုလိုသတင်းကြားခြင်းနဲ့ဒီလိုသတင်းကြားခြင်းနဲ့မေးခြင်းနဲ့မမေးရရင်မချင်တတ်ဘူးမပြောဘူးစိတ်မချမ်းသာဘူးဒီလိုတွေဖြစ်လာတယ်ဆိုတော့ဘယ်နောက်ကိုလိုက်နေရတာသူကဝေဒနာနောက်ကိုလိုက်နေရတာသူတတိဆိုတာကအဲ့ဒီခံစားတဲ့ဝေဒနာလေးတွေပေါ်မှာလည်းပဲတတိကရှိနေရ တဘောလုံးရှိတယ်သူကသိတဲ့အထိရှိပါဒါကြောင့်ဒီခံစားမှု အပေါ်မှာလည်းတတိကိုပြုထောင်ရမယ်အဲ့တော့ခံစားမှုဝေဒနာသည်စိတ်မှာ တွဲနေတဲ့စေတသိက်တရားဖြစ်တယ်တတိကလည်းစိတ်မှာတွဲနေတဲ့စေတသိက်တရားဖြစ်တယ်ဒါကြောင့်မို့စေတသိက်တီဟာစိတ်နဲ့တွဲပြီးတော့အလွတ်လွတ်နေတာဒီဝေဒနာကလည်းစိတ်ဖြစ်တိုင်းပါတယ်သူကစိတ်ဖြစ်တိုင်းဖြစ်နေတဲ့အတွက် ဒီခံစားမှုဝေဒနာတွေပေါ်မှာလည်းတတိပြိုးထောင်တဲ့အခါမှာသူ့ကိုလည်းငါဘယ်လိုခံစားနေရလဲဝမ်းသာနေတဲ့ခံစားမှုဖြစ်ရင်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းနေတဲ့ခံစားမှုဖြစ်ရင်ဝမ်းနေတယ်ဝမ်းနေတယ်စသဖြင့်မိမိစိတ်ရဲ့ခံစားမှုကိုအမြဲတမ်းကိုယ့်ရဲ့စိတ်ခံစားမှုကဘာဖြစ်နေလဲဒီစိတ်ခံစားမှုကြောင့်လူဘဝမှာပြဿနာအမျိုးမျိုးဖြစ်နေတယ်ပြဿနာပေါင်းစုံဖြစ်နေတယ်ဆိုတာဒီကလာခံစားမှုပါလား ကိုကဟိုလိုဖြစ်ခြင်းနဲ့ဒီလိုဖြစ်ခြင်းနဲ့ဟိုလိုဖြစ်ခြင်းနဲ့ဟိုလိုခံစားခြင်းနဲ့ဒီလိုခံစားရမှပြောတယ်ဒီဟာမှန်တယ်လို့ထင်တယ်ဒီခံစားမှုနောက်ကိုလိုက်ရင်လိုက်ရင်လိုက်ရင်နဲ့ပြဿနာကြားလေးရောက်သွားတာအဲ့ဒီခံစားမှုတွေကိုမကင်တွေ့တတ်တဲ့၍ဒီပြဿနာကြားလေးကလည်းထွက်နိုင်မှာပေါ့ဘူးဒီခံစားမှုထဲမှာပဲမိမိစိတ်ကလည်းနစ်မြုပ်သွားမှာပဲမိမိဘဝလည်းနစ်မြုပ်သွားမှာပဲနစ်မြုပ်သွားတဲ့အတွက်အဲ့ခံစားမှုကိုလိုက်ရင်လိုက်ရင်နဲ့လူဘဝမှာ အမျိုးမျိုးသောအခက်အခဲတွေပြဿနာတွေအဆင်မပြေမှုတွေအများကြီးကြုံရတယ်။ဒါကြောင့်မို့အဲတရားအားထုတ်တယ်ဆိုတာခုနလိုတရားသူတရားမြတ်တွေရယုံတွေမကဘူးဘဝနေထိုင်မှုစနစ်ပေါ်မှာပါအကျိုးကျေးဇူးအများကြီးဖြစ်တယ်။နော်။ဒါကြောင့်မို့ကိုယ်နဲ့လှူရှားတာမှန်သမျှပေါ်မှာလေတတိကိုပြူထောင်ရမယ်။ဒီကနေပြီးတော့ရေချိုးတယ်ရေချိုးကန်းသွားတယ်ဆိုပါ ရေချိုးလိုက်တဲ့အချိန်မှာရောစိတ်ကတခြားရောက်နေတယ်ရေချိုးတာခွက်ကင်ထဲမှာခွက်ကင်နဲ့စိတ်မရှိဘူးဟောဘုညာဒီခွက်လေးကင်လိုက်တယ်ကင်လိုက်တဲ့အခါမှာစိတ်ကတခြားကိုတွေးနေတယ်ဆိုရင်ဒီခွက်ကိုကင်တဲ့စိတ်မရှိဘူးเนาะရေတောက်တယ်ရေသာတောက်နေတာစိတ်ကတခြားရောက်နေတယ်ဆိုရင်ရေတောက်တဲ့နေရာမှာစိတ်မရှိဘူးအဲကင်လိုက်တဲ့အခါမှာဖြတ်ဆွကင်လိုက်တယ်သတိရှိတယ်လို့ပါထိပါတာသိတယ် စိတ်ကတခြားမရွေ့ဘူးဒီမှာပဲစိတ်ကထိတာတိရဲ့အေးသွားတာထပ်ပြီးတော့တိတယ်အေးတာလေးပျောက်သွားတာလည်းတိတယ်ကိုင်တာများလာတဲ့အခါနှွေးလာတာတိတယ်ဟောယူလိုက်တာတိတယ်တောက်လိုက်တာတိတယ်ရေကအထဲဝင်သွားတာကိုတိနေတယ်တောက်ရှောက်အတိရလိုက်နေတော့စိတ်ကဒီရေတောက်တဲ့ပုံမှာစိတ်ရှိတဲ့အတွက်ရေကိုဘယ်လိုတောက်လိုက်တယ်ဖြည်းဖြည်းချင်းတောက်ရမယ်ဆိုအကုန်လုံးသဘောပေါက်လာ သဘောပေါက်လိုက်တဲ့အခါကျတော့ခုနကလိုစိတ်ကအပြစ်မထွက်တော့ဘူးခံစားမှုနောက်ကိုလည်းမလိုက်တော့เนาะဒီလိုလေးတောက်လိုက်တယ်လှူရှားမှုမှန်သမျှမှာဟိုကဘာရှိရမလဲဆိုတတိရှိနေရမယ်ရေလေးတောက်လိုက်တယ်ခွက်ကလေးကိုပြီးတယ်ပြန်ထားတယ်လွတ်သွားတာတိတယ်အကုန်လုံးတိနေတယ်เนาะတိပြီးတော့စကားပြန်ပြောတယ်တိတယ်ဒီချိန်မှာဘာခံစားမှုဖြစ်နေတယ်လဲ ယောဂီကိုနားလည်စေခြင်းနဲ့သဘောပေါက်စေခြင်းနဲ့ခံစားမှုဖြစ်နေတယ်။နားလည်စေခြင်းနဲ့သဘောပေါက်စေခြင်းနဲ့ဒီခံစားမှုဖြစ်နေဒီခံစားမှုကိုလည်းရှုလို့ရတယ်ပေါ့နော်။ခံစားမှုကိုရှုလို့ရတယ်ချမ်းသာတယ်ချမ်းသာခြင်းနဲ့ဆိုရင်စိတ်ကချမ်းသာနေချမ်းသာတယ်ချမ်းသာတယ်စိတ်ကဆင်းရဲနေဆင်းရဲနေတယ်ဆင်းရဲနေတယ်သူခံစားမှုကိုရှုမှတ်လို့ရတယ်။အဲ့ဒါဝေဒနာနုပတ္တနာလို့ခေါ်တယ် ဝေဒနာနုပဒနာဒီမှာခွေဖွင့်တဲ့အခါတရားနာလဲအောင်ကြိုးစားဖို့လိုပါတယ်ဝေဒနာနုပဒနာကိုကင်တွယ်နိုင်နေဆိုရင်ဘဝအများကြီးအေးချမ်းသွားတယ်ပေါ့နော်အဲ့ဒီထက်ပို့ပြီးတော့နောက်တစ်ခုကစိတ်တ ानु ပဒနာစိတ်တ ानु ပဒနာဆိုတာလူတွေဟာကိုယ်စိတ်မိမိတန်တန်မှာအမျိုးမျိုးသောစိတ်တွေဖြစ်နေတယ်စိတ်က control မရှိဘူး control မရှိတဲ့အတွက်စိတ်ကသူ့သွားခြင်းတဲ့နေရာသွားတယ်နေခြင်းတလို့နေတယ်ဖြစ်ခြင်းတလို့ဖြစ်နေတယ်ရောက်ခြင်းတဲ့နေရာရောက်နေတယ်ဆို control မရှိဘူးအဲ့တော့တရားအားထုတ်တဲ့အခါမှာစိတ်တွေဟာဒီလိုအများကြီးပြန့်လွင့်နေတယ်ရောက်တရောက်ရောက်နေဆိုတရားအားထုတ်တဲ့လူမှရောက်တာမဟုတ်ဘူးလေဒါလူတိုင်းရောက်တာတရားအားထုတ်တဲ့အခါကျတော့ဒီစိတ်ပြန့်လွင့်တာကိုသိသွားတယ် တာမန်ပုဂ္ဂိုလ်တွေကသူတို့စိတ်ဒီလိုအခြေအနေဇိုးတွေဖြစ်နေတယ်ဆိုတာကိုမသိเนาะတရားထိုင်တဲ့လူကြတော့သူတို့စိတ်ရဲ့အခြေအနေဇိုးတွေကိုသူကသိတယ်သူတို့စိတ်ရဲ့အခြေအနေဇိုးတွေကသူတို့ဘယ်လောက်နှိမ့်ဆက်နေလဲဆိုတာတရားအထုတ်တဲ့လူကသိတာငါစိတ်ကငါ့ကိုဘယ်လောက်နှိမ့်ဆက်တယ်လဲငါစိတ်ကငါ့ကိုဘယ်လောက်လွမ်းမိုးချုပ်ကိုင်းနေတယ်လဲကိုကစိတ်ကိုပြန်ပြီးတော့မကင်နိုင်ဘူးစိတ်ကင်တာကိုကခံနေရတယ်လောဘ ဒါခိုင်းရင်လောဘအတိုင်းပဲဖြစ်နေတာဒေါသခိုင်းရင်ဒေါသအတိုင်းသူစိတ်စိတ်ကခိုင်းတဲ့အတိုင်းမိမိစိတ်ခိုင်းတဲ့အတိုင်းမိမိစာယုတ်ကလိုက်နေတာတရားအထုတ်တဲ့လူကြတော့အဲ့စိတ်ကိုပြန်ပြီးတော့ကင်တွင်နိုင်တယ်ပြောင်းပြန်ဖြစ်သွားတယ်စိတ်ကလွမ်းမိုးတာနဲ့ကိုယ်ကစိတ်ကိုပြန်ပြီးတော့လွမ်းမိုးတာအမှန်တော့ကိုယ်ကလွမ်းမိုးတာမဟုတ်တတိယလွမ်းမိုးတာဒီစိတ်ပေါ်မှာတတိနဲ့စိတ်နဲ့ ကတ်သွားတာနဲ့စိတ်နဲ့ဒေါသနဲ့ကတ်နေတာနဲ့မတူဘူးလေအဲ့လိုရှိတယ်။ဒါကြောင့်စိတ်ဖြစ်တိုင်းဖြစ်တိုင်းကလည်းကိုယ်ကရှုမှတ်နိုင်မယ်။ကိုယ်စိတ်ထဲမှာဘာဖြစ်နေလဲ။ဒီစိတ်ကိုအရင်ဥစွာရှုမှတ်နိုင်လို့ရှိရင်မှားနေလားပေါ့နော်။မှားနေလား။မှားသူလူပြကိုဆဲတော့မယ်ဆိုမဆဲနဲ့ဘူး။ကိုယ်စိတ်ကိုအရင်ကြည့်လိုက်။ဆဲခြင်းနဲ့စိတ်ကိုအရင်ကြည့်လိုက် ဆဲကျင်တဲ့စိတ်ကိုအရင်ကြည့်လိုက်ရင်ဆဲကျင်တယ်ဆဲကျင်တယ်ဆဲကျင်တယ်ဒေါသဖြစ်တယ်ဒေါသဖြစ်တယ်စိတ်တူတယ်စိတ်တူတယ်စိတ်ဆိုးတယ်ဆိုအဲ့စိတ်ကလေးကိုအရင်ကြည့်လိုက်ရင်ဆဲတဲ့အဆင့်ကိုမရောက်တော့လူတယောက်ကိုဆဲကျင်တယ်ဆိုမဆဲခင်ကိုစိတ်ကိုအရင်ကြည့်ပါလူတယောက်ကိုပြောကျင်တယ်ဆိုမပြောခင်ကိုစိတ်ကိုအရင်ကြည့်ပါကိုယ်စိတ်ထဲမှာဘလောက်ပူလောင်နေတယ်လဲသူတပားကိုပြောဖို့ဘလောက်ခက်ခဲဘလောက်ပူလောင်နေတယ်လဲ ဘလောက်လောင်မြိုက်နေတယ်လဲစိတ်တွေဘလောက်လှုပ်ရှားနေတယ်လဲဘလောက်ဆင်းရဲနေတယ်လဲဆိုတာအရင်ကြည့်ပါနော်ကိုယ်စိတ်ကိုအရင်ကြည့်လိုက်သူများကိုလှုပ်တော့မယ်ဆိုမလှုပ်ခင်ကိုယ်စိတ်ကိုအရင်ကြည့်လိုက်ငါသူ့လှုပ်ပြလိုက်မယ်ဆိုမလှုပ်ခင်အရင်ကြည့်လိုက်မျက်စောင်းလေးထိုးတော့မယ်ဆိုရင်တော့မထိုးခင်ကိုယ်စိတ်ကိုအရင်ကြည့်ပြီးမှထိုးနော်သူသူများကိုပြောတော့မယ်ဆိုမပြောခင်စိတ်ကိုအရင်ကြည့်တအောင်လေ့ကျင့်မှများလို့ရှိရင် ဒေါသနဲ့ပြောတယ်အပြောတွေကအလိုလိုမပြောတော့စိတ်မှာ control ရှိလာတဲ့အတွက်ကိုယ်နဲ့နှုတ်ကိုမကူတော့နှုတ်ကပြောတာတွေကလည်းယဉ်ကျေးလာတယ်အကျိုးရှိလာတယ်တိမ်ဝေးလာတယ် control ဖြစ်သွားတယ်ဒီစိတ်ကို control လုပ်လိုက်လာလောက်လိုက်နိုင်တာနဲ့ကိုယ်နဲ့နှုတ်ကပြောတဲ့အပြောတွေအားလုံးပေါ်မှာ control ရသွားတယ် control ရသွားတဲ့အတွက်လောကမှာမှားနေလာတယ်တတိလည်းဖြစ်လာတယ်အဲဒါကြောင့်တစ်ခုလုံးပြီးတယ် လောကလေးမှာနေတဲ့ခါမှာလည်းအေးချမ်းမှုရတယ်တရားလေးရတယ်လောကကြီးမှာလည်းအဆင်ပြေတယ်เนาะနှမျိုးလုံးရတဲ့နေကိုသွားနိုင်တာပေါ့အဲ့တော့စိတ်ကိုရှုပါတတိရှိပါစိတ်ဖြစ်နေတိုင်းသိပေးပါဒေါသဖြစ်ရင်ဒေါသဖြစ်တယ်လို့သိမောဟဖြစ်ရင်စိတ်ပျော်ရင်ပျော်တယ်သိစိတ်ဆိုးရင်ဆိုးတယ်သိအာနောက်ဆုံးအပြင်းနေဆိုရင်ပြင်းတယ်လို့သိရမယ်စိတ်မပါဘူးဆိုရင်စိတ်မပါဘူးဆိုတာကိုသိရမယ် စိတ်ပြက်တယ်ဆိုရင်စိတ်ပြက်တယ်ဆိုတာသိရမယ်ညင်းငွေလာပြီဆိုညင်းငွေလာတယ်ဆိုတာကိုသိရမယ်နော်ကိုယ်စိတ်ကဘာဖြစ်နေတယ်လဲဆိုဓာတ်ရိုက် သူဖြစ်နေတာကိုကြည့်နိုင်ရတယ်ငါစိတ်ကစိတ်ဆင်းရဲတခါတလေကျရင်မကောင်းတာနဲ့ပြောခြင်းနဲ့မကောင်းတဲ့စိတ်တွေဖြစ်တယ်ဆိုရင်မကောင်းတဲ့စိတ်ကိုသိနေရမယ်မသိတော့တဲ့စိတ်တွေပေါ်လာတယ်ဆိုရင်မသိတော့တဲ့စိတ်ကိုသိနေရမယ်ဩမသိတော့ဘူး ဒီစိတ်ဖြစ်နေပါလားဖြစ်နေပါလားဆိုဓမ္မဝရှောက်တိပေးနေတိပေးနေစိတ်ဖြစ်ပုံလေးတွေကိုတိပေးနေတိပေးနေရင်ကိုယ်နဲ့နှုတ်မှာ control ရပါလားပေါ့နော်စိတ်ကို control ရတာနဲ့ကိုယ်နဲ့နှုတ်ကပြောတာနဲ့ပြောတဲ့ခါမှာစိတ်ကန်းရှိလာတယ်ပြောတဲ့ခါမှာသူကသူများနဲ့ဝင်ချူအောင်ပြောတတ်လာတယ်စကလုံးတွေထွက်လာတဲ့ခါမှာလည်းအကျိုးရှိတာတွေပဲထွက်လာတယ်ပူလောင်တာတွေမပါတော့ဘူးသူများကိုလုံမယ်ပြုတ်မယ်ဆိုရင်အကျိုးရှိတာတွေလုပ်ပေးခြင်းနဲ့အာ လုပ်ပေးတင်လုပ်ပေးထိုက်တာတွေကိုလည်းနားလည်သဘောပေါက်လာတယ်အများကြီးအကျိုးကျေးဇူးများတဲ့အတွက်ကိုယ်စိတ်ကဖြစ်နေတာတွေကိုကိုယ်ကကြည့်တတ်အောင်လေ့ကျင့်ဖို့လိုလားမလိုဘူးလားအဲ့ဒါကိုပဲစိတ်တ ानु ပတ္တနာလို့ခေါ်ပါတယ်စိတ်တ ानु ပတ္တနာစိတ်ကိုတတိဖြင့်ပြိုးထောင်ခြင်းစိတ်ကိုဘာနဲ့ပြိုးထောင်လဲတတိဖြင့်ပြိုးထောင် ဆိုလိုတာကဒီစိတ်ကိုမိပြီးတတိကိုပြောထောင်တာတတိဖြစ်အောင်လုပ်တာနော်အဲ့တော့ဒီစိတ်ကကောင်းတဲ့စိတ်ဖြစ်ရင်တတိဖြစ်ပါစေမကောင်းတဲ့စိတ်ဖြစ်ရင်လည်းတတိဖြစ်ပါစေဝေဒနာမှာလည်းကောင်းတဲ့ဝေဒနာဆိုရင်လည်းတတိပဲဖြစ်ပါစေမကောင်းတဲ့ဝေဒနာဆိုရင်လည်းတတိဖြစ်ပါစေကောင်းတဲ့ဟာကိုပဲရွေးပြီးကြည့်ရမယ်လို့မပါဘူးကောင်းတာလည်းတတိဖြစ်ရမယ်ဒေါသဆို မကောင်းဘူးလေ ဒါပေမဲ့ဒေါသကိုကြည်တတ်ရင်ဒေါသကနေပြီးတော့ဘာပြောင်းသွားမလဲတတိပြောင်းသွားမယ်ဒေါသမဖြစ်တော့ဘူးဘာဖြစ်သွားလဲတတိဖြစ်သွားမယ်လောဘဖြစ်နေတယ်ဒီလောဘကိုကြည်ကြည်နဲ့လောဘမကောင်းဘူးဒါပေမဲ့တတိရဲ့ကြည်ပါများတဲ့ခါကျလောဘနေဘာပြောင်းသွားမလဲတတိပြောင်းသွားမယ်အဲ့လိုပြောင်းအောင်ပါလေဟုတ်တယ်မလားဟောစိတ်ထဲမှာခုနလိုမျိုးဟိုခံစားမှုစိတ်ချမ်းသာတဲ့ခံစားမှုတွေကျေနပ်တဲ့ခံစားမှုတွေဆိုရင် အဲ့တော့လူထားတယ်စိတ်ချမ်းသာတယ်စိတ်ကျဉ်တ်တယ်ပျော်တယ်အဲ့ဒီခံစားမှုတွေဖြစ်နေရင်အဲ့စိတ်ချမ်းသာပျော်ရွှင်တဲ့ခံစားမှုကဒီဥစ္စာလောဘပဲသူ့ကိုတည်ရင်တည်ရင်နဲ့သူ့ကိုဘာလို့ပြောင်းလဲတတိအဖြစ်ကိုပြောင်းမယ်။အော်စိတ်ဆင်းရဲတယ်ဆိုတဲ့ခံစားမှုဖြစ်နေတယ်ဆိုအဲ့စိတ်ဆင်းရဲတာကိုတည်ရင်တည်ရင်နဲ့စိတ်ဆင်းရဲတယ်ဆိုတာဒေါသကြောင့်စိတ်ဆင်းရဲတာလေ။စိတ်ဆင်းရဲတဲ့ဒေါသကနေပြီးတော့ဒါတွေက ဟိုခံစားမှုတွေကလည်းပဲဒီဟိုဟာလေးနဲ့တွဲနေတာပဲဒီတော့ဒီကနေပြီးတော့ဘာဖြစ်သွားအောင်လုပ်တယ်တတိဖြစ်အောင်လုပ်တယ်ဒါတတိဖြစ်အောင်လုပ်တဲ့အခါမှာကောင်းတာလည်းပဲတတိဖြစ်အောင်လုပ်မယ်ဆိုးတာလည်းပဲတတိဖြစ်အောင်လုပ်မယ်ကောင်းတာလေးကြီးရွေးပြီးတော့တတိဖြစ်အောင်လုပ်ရမှာမဟုတ်ဘူးဆိုးတာလေးကြီးရွေးပြီးတော့တတိဖြစ်အောင်လုပ်ရမှာမဟုတ်ဘူးအဲ့တော့အခုပြောပြတာကာယရဲ့ဝေဒနာရဲ့စိတ် ဓမ္မကြတော့နည်းနည်းချေပြတ်လာပေါ့နော်ဓမ္မဆိုတာသဘောတရားတွေပဲရှိတာပဲမှပူတွေပူတွေဆိုခန္ဓာကိုယ်ကတင်မားနဲ့ကြမ်းမြင်နဲ့ထိလာတာကြာလာတဲ့အခါပူလာတယ်ပူလာတဲ့အခါကျတော့ငါပူတာလားငါပူတယ်ဆိုရင်တရားမဟုတ်သေးငါပူတယ်လို့ငါကငါပူတယ်လို့ငါကသိနေတယ်ဆိုရင်အဲ့ငါကအမှန်မဟုတ်ပူတာလေးနဲ့ သိတာလေးပဲရှိတာအဲ့ဒီမှာငါတွဲနေတယ်ဆိုရင်ဒီဥစ္စာကဓမ္မနုပတ္တနာမဖြစ်ဘူးเนาะပူတာကငါပူတာသိတာပူတာလေးကိုငါကသိနေတာဆိုရင်ငါသိနေတာမဟုတ်ပူတာကသူ့သူပူနေတာပူတာကိုစိတ်ကသိနေတာဟုတ်တယ်ပေါ့လားအဲ့ဒါမှငါသိတာမဟုတ်ဘူးပူတာဘူးကသိလေစိတ်ကသိ ငါကတိနေတယ်ငါကပူနေတယ်လို့ငါတွဲလိုက်ပြီဆိုရင်ငါပူတာကိုမခံနိုင်ဘူးဆိုဒေါသဖြစ်လာတယ်။နော်ဒီပူတာကိုမကြိုက်ဘူးဆိုရင်ဒေါသတွေဖြစ်လာတယ်။ပူတာကနေမြန်မြန်ပျောက်ချင်နေဆိုရင်လောဘတွေဖြစ်လာတယ်။ငါတွဲလိုက်တာနဲ့လောဘဒေါသထွက်လာမထွက်ဘူးလား။ထွက်လာတယ်လေ။ဟောငါမပါဘူးငါဖြုတ်လိုက်တာဖြုတ်လိုက်ပြီဆိုရင်ပူတာသူ့သူပူနေတာတော့ အပူရာလေးကိုသူစိတ်ကအလိုလိုသိနေတာလေသဘာဝတရားအပူရာနဲ့သဘာဝတရားပူရာကိုသိနေတဲ့စိတ်ကလေးကလည်းသဘာဝတရားဒီလိုလေးသူတို့ချင်းချင်းချိတ်ဆက်ပြီးတော့ပူတဲ့အာယုံပူတဲ့အာယုံကိုသိတာကစိတ်ဒီပူတဲ့အာယုံနဲ့ဒီစိတ်ကလေးသိနေကြောင်းကိုတတိထားနေတာကတတိအမှတ်တတိပြုနေတာကရှုနေမှတ်နေတာတတိဒီတတိလေးကဒီအာယုံနဲ့စိတ်နဲ့ တတိနဲ့အလုပ်လုပ်နိုင်အောင်ဝိရိယဆိုတဲ့သဘာဝတရားတစ်ခုလည်းပါရတယ်ဆိုတော့အဲ့ဒီထဲမှာငါထည့်လို့မရဘူးပုဂ္ဂိုလ်လည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးသဘာဝတရားတွေသူတို့ချင်းချင်းချိတ်ဆက်ပြီးတော့အလုပ်လုပ်နေတယ်လို့သိတာကတော့ဓမ္မနုပတ္တနာလို့ခေါ်တယ်မြင်တာသိတယ်မြင်တဲ့ခါမှာဗာမြင်တာလဲငါမြင်တာလားမျက်လုံးကမြင်တာလားမနောကမြင်တာလားဟောမြိုက်ခွဲလို့ရတယ်လေ ကဲမြင်တဲ့အခါမှာဘာလို့မြင်တယ်လဲမြင်သိစိတ်ကမှမြင်နိုင်တာစက္ကုဝိညာဉ်စိတ်ကမြင်တာစက္ကုဝိညာဉ်စိတ်ဆိုတာမနောဝိညာဉ်စိတ်ပဲစက္ကုဝိညာဉ်စိတ်ကမြင်နေဩမနောကမြင်နေမျက်လုံးကမြင်တာမဟုတ်ဘူးနာကလည်းမြင်တာမဟုတ်ဘူးစက္ကုဝိညာဉ်စိတ်ကမြင်တာမြင်တာကိုသိတာစက္ကုဝိညာဉ်စိတ်ကမြင်တာကိုသိတာမြင်မြင်တယ်လို့ဆိုတာ မြင်အောင်သိသွားတာပြောတာပေါ့မြင်အောင်သိသွားတာကဘသူကပဲသိနိုင်လို့ဆိုတော့စက္ကုဝိညာဉ်စိတ်ကပဲသိနိုင်တာဒီလိုလေးတွေဒါကနောက်နောက်တော့ဒီဟာတွေကသိစိတ်ပြောပြမှာပေါ့ဒီနေ့ကတော့ဒါဓမ္မနုပဒနာရဲ့သဘောတရားလေးမှာဒါမျိုးတွေသိလာတာပေါ့နော်ဒီလိုတွေကိုကလေ့လာလာနိုင်တယ်ဒါဆိုရင်ကာယမှာလည်းပဲအကောင်းဖြစ်ဖြစ်အဆိုးဖြစ်ဖြစ်ဥစ္စာပထမသတိပြန်လို့ ဝေဒနာမှာလည်းကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်သတိဖြစ်အောင်လုပ်ပါသတိဖြစ်တယ်ဆိုဓာတ်ရိုက်ကြည့်တာကိုပြောတာနော်ပြစ်စက်ခံမျက်မှောက်အခြားအွယ်မရှိပဲမျက်နှာချင်းဆိုင်ဓာတ်ရိုက်ကြည့်တယ်လို့ပဲပူတယ်ဆိုရင်ပူတာကိုစိတ်ကဓာတ်ရိုက်ကြည့်နေရမယ်သတိနဲ့တွဲပြီးတော့ဓာတ်ရိုက်ကြည့်နေရမယ်ဒါဆိုရင်ဒီပူတာသတိဖြစ်လာတယ်ပူတာကိုကြည့်တဲ့စိတ်မှလည်းသတိပါတယ်သတိရဲ့နှစ်ဖက်လုံးမှာပါသွားတာပေါ့သဘောပေါက်လားခြေလန်းတလန်းလန်းနေဆိုရင် ဒီခြေလမ်းလေးချွာတာကိုသိလိုက်တယ်အဲ့မှာတတိပါတယ်ချွာတာလေးကိုသိလိုက်တဲ့ဟာမှာလည်းတတိပါတယ်တတိကတစ်ဖက်လုံးမှာပါသွားတယ်အာယုန်ထဲမှာလည်းအာယုန်ကိုသိတယ်စိတ်တယ်တတိတွဲနေတဲ့အတွက်အာယုံမှာလည်းတတိပါဒနဲ့တူသွားတယ်စိတ်မှာလည်းတတိပါဒနဲ့တူသွားတယ်အမှန်တော့အာယုံမှာတတိရမဟိုအာယုံကတတိရဲ့နေရာဌာနတတိထားမယ့်နေရာဖြစ်ဖြစ်ပေမဲ့လို့ တတိဒီစိတ်မှာပဲတွဲတာသူကတမတတိကစေတသိက်တရားဆိုတော့သူစိတ်နဲ့ပဲတွဲရတယ်အာယုဘက်မှာတွဲလို့မရဘူးစိတ်မှာတတိအနေများအောင်ဘုရားတို့ကြိုးစားနေတာဟုတ်နော်တော့ကာယနဲ့လှုပ်ရှားမှလှုပ်ရှားမှုမှန်သမျှစိတ်မှာတတိတွဲအောင်လုပ်တယ်ဝေဒနာဖြစ်နေသမျှစိတ်မှာတတိတွဲအောင်လုပ်တယ်စိတ်တ ानु ပတ္တနာမှာတတိတွဲအောင်လုပ်တယ် ဓမ္မလူပဒနာမှာတတိတွေ့အောင်လုပ်တယ်ကာယဝေဒနာစိတ်ဓဓမ္မဆိုတာခန္ဓာကိုယ်ရဲ့အပြင်ဘက်မှာမရှိဘူးဘယ်ဘက်မှာပဲရှိတယ်အတွင်းထဲမှာပဲရှိတယ်ဒါခန္ဓာအတွင်းထဲကတရားတွေကနေပြီးတော့ဘာကိုဖော်ထုတ်မလဲတတိကိုဖော်ထုတ်ရတယ်နော်တတိကိုဖော်ထုတ်အောင်တတိကိုအရယူရမယ်အဲ့တော့ခုနကလိုဟိုရှုမှတ်တဲ့ပုံကိုယ်တွေကထိုင်တဲ့အခါမှာဘာရှုရမလဲ ဒီလိုမေးစရာရှိတာပေါ့တတိယလေးဒီခန္ဓာကိုယ်တစ်ခုလုံးမှာရှုလို့ရလားမရဘူးလားရတာပဲ focus တစ်ခုယူလိုက်ပေါ့ဘယ်ဟာ focus ထားမလဲကိုဘယ်ဟာရှုမလဲဟိုမမနဲ့ဒီမမနဲ့ဟိုမမားတယ်ဒီမမားတယ်ညင်းညင်းစရာမလိုမလိုကိုက ရှုစရာဒီမျက်လုံးနှလုံးကိုဒီဘက်ကိုပြန်လဲကိုခန္ဓာကိုယ်ပဲပြန်လဲလိုက်တဲ့အခါမှာရှုစရာတွေဟာအကုန်လုံးပေါ် တော့တရားရှုတယ်ဆိုတာကတော့ဒီငုတ်တုတ်ထိုင်နေတဲ့အခုခန္ဓာကိုယ်ကိုရှုရတာတော့မဟုတ်ဘူး။နော်အာယုန်နဲ့ဓာရတိုက်တိုင်းဖြစ်နေတဲ့ခန္ဓာ၅ပါးပုံမှာသွားရတာ။ဒါပေမဲ့အဲ့လိုပြောလိုက်တဲ့အခါကျတော့နားလည်ဖို့နည်းနည်းဟိုအဆင့်ကျော်ပြီးဝေးတယ်လို့ဖြစ်မှာကြောက်။အဲ့ဒါတွေကိုမပြောသေးဘူး။လောလောဆယ်တိဖို့ကဒီရုပ်ဒီငုတ်တုတ်ထိုင်နေတဲ့ခန္ဓာကိုယ်ကြီးဟာ ပညာခန္ဓာဖြစ်တဲ့အတွက်ဝိပဿနာရှုသောခန္ဓာမဟုတ်ဘူး။ဘောပေါက်လား။အာယုန်နဲ့ဓာရတိုက်တိုင်းဖြစ်နေတဲ့ခန္ဓာ၅ပါးအပေါ်မှာပဲရှုရမှာ။ဒါကနောက်တစ်ဆင့်သွားမယ်ဟာပေါ့။အဲ့ဒါကိုအများကြီးနားလည်ဖို့မလိုဘူး။လောလောဆယ်ကကို focus ပြန်ရထားမလဲဆိုတာကိုကိုကိုစဉ်းစား။နာသီဝမှာထားမလား။ဘောမိုက်ပေါင်းတဲ့ပိန်ထဲမှာထားမလား။ တင်မနဲ့ကြမ်းမြင့်ထိတဲ့နေရာကိုထားမလားအာဒီရင်ဘတ်မှာလှုပ်ရှားနေတဲ့သဘောရှိတာလေးကိုထားမလားဒါမှမဟုတ်လက်ကလေးနှစ်ခုဒီလိုထိတ်လေးထိနေတာကိုထားမလားဒါမှမဟုတ်အကုန်လုံးသုံးပြုကျင်သလားနာဒီတချို့ကြတော့အာနာသီဝမှာလည်းရှုတယ်ပေါင်းနာပိန်နာလည်းရှုတယ်ထိုင်နေထိတာလည်းရှုတယ်သုံးခုရှုတာပေါ့နော်သုံးခုရှုတဲ့လူလည်းရှိတာပဲလေးခုရှုတဲ့လူလည်းရှိတာပဲလက်ဖြာထိတ်လေးနှစ်ခုဒီလိုလေးအသာလေးဖွားဖွားလေးထိပြီးတော့ အမထိတ်ကလေးနှစ်ခုပေါ်မှာစိတ်ကလေးထားပြီးတော့ဒီဟာလေးကိုပဲရှုနေတယ်ရှုနေတယ်ဆိုကြည်တာနော်ကြည်တယ်ဆိုတာကဥမာနာဒီငယ်ထိတ်ကလှူရှားနေတာလေးကိုကြည့်မယ်ဆိုရင်သိအောင်တော့ကြည့်ရမယ်ကြည့်တိုင်းကြည့်တိုင်းဟာနောက်မှာဘာပါမယ်သိခြင်းပါရမယ်နော်ဒီတိုင်းတိုင်းကြည့်နေတယ်ဘာမှမသိဘူးဆိုတာမကြည့်လို့ကိုမသိတာ ဝင်လေထွက်လေရှုလေဆိုဝင်လေထွက်လေကိုသိအောင်လုပ်နေတာပဲဘလို့ဝင်သွားလေဘလို့ထွက်သွားလေဘလို့ဝင်သွားလေဘလို့ထွက်သွားလေဝင်တာထွက်တာဘလို့ဝင်သွားလဲပဲကိုသိအောင်ကြိုးစားရမယ်ဒီလေနောက်ကိုလည်းလိုက်ဆရာမလို့ဟိုနောက်ဒီနောက်လိုက်ဆရာမလို့ဒီဝင်နေတဲ့အခိုက်အတန့်ကလေးပါဒီအခိုက်အတန့်လေးအခိုက်အတန့်တစ်ခုချင်းတစ်ခုချင်းတစ်ခဏချင်းတစ်ခဏချင်းတစ်ခဏချင်းဖြစ်သွားနေတယ် အပေါ်မှာစိတ်ကတောင်းလျှောက်တက်ကနေတက်ကနေတက်ကနေတက်ကနေတက်ကနေအဲ့လိုလိုက်နိုင်ရမှာအဲ့တော့ခဏိကသမာဓိလို့ခေါ်တယ်ဒါကြောင့်မို့တတိနောက်မှာခဏိကသမာဓိကကပ်ပြီးတော့ပါလာမှာဝိပဿနာဖြစ်ပါနော်တတိနောက်မှာပါပါလာမလဲခဏိကသမာဓိကကပ်ပြီးတော့လိုက်အဲ့တော့တတိလောက်တိုင်းလောက်တိုင်းလောက်တိုင်းဘုန်းကြီးတို့တတိကိုဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဆိုအကုန်လုံးလိုက်ပြီးတော့ယူရတာကောက်ကောက်သိကောက်တယ်လို့ပဲမငါးပြားစေးတွေကိုတဲ့ မဝရိမင်းဆရာတို့ရအကုန်လုံးပြစ်ထားလိုက်တယ်လို့ပဲတဲ့အကုန်လုံးတစ်ချက်ပြည့်ဖို့ဆိုအကုန်လိုက်ကောက်လိုက်ကောက်လိုက်ကောက်လိုက်နဲ့ငါးပြားစိအစိ20ပြည့်တစ်ချက်ဆိုတာဖြစ်လာတာပဲအဲကြောင့်မို့သူကဟိုလက်ကလေးလှုပ်လဲရှုခြေတော့ကလေးလှုပ်လဲရှုဟလာကိုခန္ဓာလှုပ်ရှားတာမများရှုအကုန်လုံးရှုနေရှုနေကောက်တဲ့ကောက်တော့အကုန်လုံးလိုက်ကောက်နေရတယ်တူတူပဲအဲ့တော့အဲ့ဒီကောက်တိုင်းကောက်တိုင်းမှာပါပါလဲဆိုတော့ခဏိကတမာတိ မှဖောင်းတယ်လို့ရှုလိုက်တယ်ဆိုရင်အဲ့ဖောင်းတဲ့ထဲမှာစိတ်ကလေးတည်သွားတယ်တခါလေတိအောင်လှုပ်တာနဲ့တည်တဲ့စိတ်ကလေးပါပါပါတယ်ဘလို့ဖောင်းသွားတယ်ဘလို့ပိန်သွားတယ်နာသီဝရှုလိုက်လို့လေနာသီဝလေးဘလို့ဝင်သွားတယ်ဘလို့ထိသွားတယ်ဘလို့ထွက်သွားတယ်ဒါမျိုးတော့တောက်လျှောက်သိတယ်သိတယ်တည်တယ်ကြည်တယ်တည်တယ်တည်တာလေးကတခါလေပါလာတဲ့အတွက်အဲ့ဒါခဏိကသမာဓိလို့ခေါ်တယ်အဲ့သမာဓိဆိုတဲ့နေရာမှာတည်သွားတာလေးကို တီတာလေးနည်းနည်းနည်းနည်းနည်းနည်းလေးတစ်ချက်ချင်းတစ်ချက်ချင်းဟိုဖြတ် ဖြတ်ကနေဖြတ်ကနေဖြတ်ကနေဖြစ်တဲ့ဟာလေးအကုန်လုံးလိုက်ရှုတယ်အသေးစိတ်လိုက်ရှုပြီးတော့အဲ့ဒါလေးစုရတာစုလာတဲ့အခါမှာတတိယလည်းအာကြီးလာတယ်တမာတိယလည်းအာကြီးလာတဲ့အခါကျတော့ယထာဘုဒ္ဓံပါဇာနာတိဆိုတဲ့အတိုင်းဟုတ်တိုင်းမှန်စွာသိတဲ့အဆင့်ပညာအဆင့်ကိုသူကသူတက်လန်းသွားမှာပညာဆိုတာကိုကလုံယူလို့မရဘူး တတိနဲ့တမာတိခဏိကတမာတိကိုအားကောင်းအောင်လုပ်ရလို့ညပညာအတွက်ထွက်လာမယ်ဟာမျိုးအကျိုးတရားအနေနဲ့ဖြစ်လာတယ်နော်အဲ့တော့ခုနကလောဘမှာကစိတ်ကလေးကဆင်းရဲတဲ့စိတ်လေးဖြစ်တယ်ဆိုရင်အဲ့စိတ်ကမှမဲမှမဲမှမဲစိတ်ဆင်းရဲတဲ့စိတ်ဆင်းရဲတဲ့ဆိုတခြားလေးဟိုအဆူလေးနဲ့မှတ်တယ်ဆိုရင်စကလုံးပေါ်မှာ စိတ်မရောက်ရဘူးဖြစ်ပျက်ပေါ်မှာစိတ်ရောက်အောင်နော် ပေါင်းမှုရှုတယ်ပိန်မှုရှုတယ်ဆိုရင်လည်းပေါင်းနေဆိုတော့စကလုံးပေါ်မှာစိတ်နေတော့ဒီဖောင်းနဲ့ bike ပုံ bike ထဲမှာသူ့ရဲ့လှရှားနေတဲ့သဘာဝတရားပေါ်မှာစိတ်ရောက်ဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုရင်ဝင်နေဝင်လေပေါ်မှာစိတ်ကသွားလာလားထွက်လေပေါ်မှာစိတ်ကသွားလာလားနှာခေါင်းနဲ့လေနဲ့ထိတဲ့ပေါ်မှာစိတ်ကသွားနေသလားဒီပေါ်မှာ အဆူကအရေးမကြီးဘူးတကယ်အဖြစ်ဖြစ်ကအရေးကြီးတာပေါ့နော်ပူတယ်ပူတယ်ပူရဲဆိုပါဇက်အဆူကအရေးမကြီးဘူးတကယ်ပူတဲ့နေရာစိတ်ကိုတန်းပို့အောင်ပူပြီးတော့အဲ့ပူတာကိုတေချာကြည့်ရနားတယ်နားတယ်ဆိုရင်နားတာကစိတ်ကတတဖြစ်နေတာမျိုးမဖြစ်အောင်အဲ့နားတဲ့နေရာကိုစိတ်ကိုပို့ပြီးတော့တေချာကြည့်ရကြည့်တဲ့အခါမှာနာရာကိုကြည်တာလားငါနာရာကိုကြည်တာလားဆိုမျိုး꿰သွားတာ နာတာတိတန့်ကိုကြည့်တာလားငါနာတာလို့ငါနဲ့ပေါင်းပြီးဖြစ်နေသလားဒါကွဲပြားဖို့လိုတယ်အကုန်လုံးကငါနဲ့ပေါင်းတတ်တဲ့အတွက်ငါပါလို့ရှိရင်တော့အဖြေကမှားထွက်မယ်နော်ဟိုခုနကကာယပေါ်မှာလည်းရှစ်မှတ်တဲ့ခေတ်မှာငါပါနေပြီဆိုရင်ယောက်ျားပါတာနဲ့တူတူပဲလူကလောက်တာနဲ့တူတူပဲအာမိန်းမလောက်တာနဲ့တပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမဆိုတဲ့ ဟာတွေပါနေလို့ရှိရင်တော့အဖြေထွက်တဲ့အခါတော့မှားပါလေအဖြေမှန်ထွက်ဖို့ကြတော့ဟိုကိုယ့်ရဲ့ရှုွက်ထဲမှာကာယကိုရှုရှုဝေဒနာရှုရှုစိတ်ဓာတ်ရှုရှုဓမ္မကိုရှုရှုပုဂ္ဂိုလ်တ attva မပါဘူးဆိုမှဒီဘက်ကအဖြေမှန်ထွက်ပါနော်ပု္ပ္ပာတွက်တဲ့အခါမှာငါပါနေဝိပဿနာပု္ပ္ပာတွက်တဲ့အခါမှာငါပါနေပြီဆိုရင်အဖြေမှန်ဘယ်တော့မှမထွက်ဘူးအဖြေအမှားပဲထွက်မှာသူထွက်ချင်တာထွက်မှာပေါ့ ဟိုပန်ကန်တဲ့အဖြစ်ကိုမရနိုင်ဘူးအဲ့တော့ငါမပါဘူးလို့ဆိုတဲ့အခါကျမှဒီဘက်အဖြစ်ထွက်တဲ့အခါကျတော့မန်ကန်တဲ့အဖြစ်ထွက်မယ်တော့ငါမပါဘူးအရေးကြီးလားမကြီးဘူးလားအဲ့တော့ငါမပါဘူးအရေးကြီးတယ်ဆိုတာအာပကုတ်ကိုဆရာတော်ဘုရားကြီးတရားရှိတဲ့ခါမှာတဲ့လူမရှိသောစိတ်စိတ်မရှိသောလူအဲ့ဒါသိအရေးကြီးတယ်နော် လူမရှိတော့စိတ်နဲ့ရှုရမှာလူမပါရဘူးစိတ်ထဲမှာလူကရှုနေတာမဟုတ်ဘူးလေတတိယရှုနေတာလေဟုတ်တယ်မလားငါရှုနေတာမဟုတ်ဘူးလေဘယ်ကရှုနေတာတော့တတိယရှုနေတာတတိယရှုနေတာကိုတတိယငါလို့လှုပ်လိုက်လို့မဖြစ်ဘူးတတိယလူလို့လှုပ်လိုက်တယ်ဆိုရင်ငါရှုနေတာလူကရှုနေတာဆိုတာနဲ့တပြိုင်နက်တည်းဟိုဘက်ကအဖြေထွက်တဲ့အခါကျတော့အဖြေရမှာဖြစ်သွားတယ် မှားသွားပြီမမှန်တော့နော်အဲ့တော့ကိုယ့်ရဲ့ focus တစ်ခုထားပါထားပြီးတော့စိတ်ကိုအာခန္ဓာကိုယ်ကဟိုဆရာဝန်နေဆိုပို့တည်ပါခန္ဓာပေဒသဘောတရားအရာခေါင်းကိုမမှတ်ထားဖို့လေလိုတယ်ဟုတ်လားလေပင်ကိုလည်းမမှတ်ထားဖို့လိုတယ်အော်ခါကိုလည်းမမှတ်ကလေးထားဖို့လိုတယ်တရားထိုင်နေတာမမှတ်ထားတယ်ဆိုတာ ခန္ဓာကိုတက်တောင့်တက်တာဖြစ်အောင်ကြကြထိုင်နိုင်အောင်ခန္ဓာကိုပြင်ဆင်ဖို့လိုတာအဲခန္ဓာကိုပြင်ဆင်တဲ့အခါမှာဒီခန္ဓာကိုထိုင်တဲ့အခါမှာခန္ဓာဗေဒသဘောတရားအရာဆိုရင်အောက်ဆီဂျင်ဒီမိမိဟိုကိုကောင်းကောင်းရဖို့လိုလားမလိုလားနော်အောက်ဆီဂျင်ကောင်းကောင်းရမှလေကြောင်းကဖြောင့်နေမှအဆုတ်နဲ့နှလုံးကကောင်းကောင်းအလုပ်လုပ်နိုင် အဲစိတ်ကလည်းကြည်တာပေါ့စိတ်ကလည်းကြည်ပြီးတော့လှုပ်လှုပ်တဲ့အခါမှာပိုကောင်းတာပေါ့အဲ့လိုကြီးကုန်းပြီးတော့ခါရက်လည်းကုန်းခေါင်းကလည်းကုန်းဆိုတော့အသက်ရှူလို့မကောင်းဘူးလေနော်အဆုတ်ထဲကိုလေကောင်းကောင်းမရောက်တဲ့နေထိုင်မှုစနစ်နဲ့ဆိုရင်မကြမီအဲ့ဒီလိုဟာခန္ဓာကိုယ်ဒုက္ခပေးလာမယ်ကြိုက်တာခဲတာတွေဖြစ်လာမယ်နော်ထိုင်တဲ့အခါမှာအိမ်ငိုက်လာမယ်ဆိုတော့အဆုတ်ထဲမှာအောက်ဆီဂျင်ကောင်းကောင်းမရဘူးဆိုနှလုံးကလည်း ကောင်းကောင်းအလုပ်မလုပ်နိုင်တဲ့အခါကျတော့အုံနောက်ကိုပို့တဲ့သွေးတွေကလည်းကောင်းကောင်းပေါ်မဖြစ်ဘူးအောက်ဆီဂျင်လည်းအုံနောက်ကိုကောင်းကောင်းမပို့နိုင်တဲ့အခါမှာစိတ်ကကြီးကြီးလေးလေးလန်းလန်းဆန်းဆန်းနဲ့အထုတ်လို့မရဘူးပေါ့နော်အဲစိတ်ကကြီးကြီးလေးလေးလန်းလန်းဆန်းဆန်းအထုတ်လို့ရအောင်အထောက်အကူပြုနိုင်တဲ့နေထိုင်တဲ့စနစ်အထုတ်တဲ့စနစ်ကလေးကလည်းလိုအပ်ပါလေ။ထိုင်တဲ့အခါမှာတက်တောင့်တက်တာလေးနဲ့ ဒီလိုလေးမှတ်မှတ်ကလေးထားပြီးတော့မှတ်မှတ်ကလေးထားပြီးဆိုတောင့်ထားမယ်ဆိုရင်လည်းမကြမီမှာခန္ဓာကနေဆက်တာပဲတက်တောင့်တက်တာလေးဖြစ်ရမယ်အေးအေးချမ်းချမ်းလေးဖြစ်ရမယ်စိတ်လည်းအေးရမယ်ခန္ဓာကိုယ်ရဲ့တည်ထိုင်တဲ့ပုံစံလည်းအေးရမယ်အေးအေးဆေးဆေးလွတ်လွတ်လပ်လပ်ကလေးနဲ့ကိုယ်ခန္ဓာကိုယ်ဘာမှအနောက်ရှက်မထိုင်တဲ့အပေါ်မှာအနောက်ရှက်မဖြစ်တော့ဘူးခဏခဏဟိုလဲဒီပြောင်းဘာမှလုပ်ဆရာမလို့တော့ကိုယ်အစတည်းကထိုင်ချထားဖို့လိုတယ်ခဏခဏပြောင်းနေရင်တပါတိကပြတ်တတ်တယ် တမာတိပြိုးထောင်စာပုံကိုယ်တွေကြတော့ခန္ဓာကိုယ်မြင်းမြင်းမြင်းမြင်းထိုင်တတ်ဖို့အရေးကြီးတယ်။ကျွမ်းကျင်သွားတော့ကြိုက်တယ်လို့နေလို့ရပါတယ်။ကြိုက်တယ်လို့အားထုတ်လို့ပဲအားထုတ်အားထုတ်တာကျွမ်းကျင်တဲ့အဆင့်ကတစ်မျိုးမကျွမ်းကျင်ခင်မှာတော့ခန္ဓာကိုယ်ကိုစัจ jnana ထိုင်တတ်အောင်ပြင်ဆင်ဖို့လိုတယ်။ခန္ဓာကိုယ်ကြောင့်တရားရှုမှတ်မှုမှာအနောက်ဆက်မဖြစ်အောင်ကိုထိုင်ရမယ်။ဟိုဒီအောက်မှာပဲထိုင်နိုင်၊ကလေးထိုင်ပေါ်မှာပဲထိုင်နိုင်။ ကိုယ့်ရဲ့ထိုင်နေတာခဏခဏရွှေ့လိုက်ပြောင်းလိုက်လှုပ်လိုက်ဆိုရင်တမာတိပြတ်တယ်။တမာတိပြိုးထောင်စားဖြစ်တဲ့အတွက်အားမရှိသေးတဲ့အတွက်ကြောင့်မလို့ကြကြထိုင်နိုင်ပြီးတော့တတန်တတာဖြစ်မဲ့နေကိုကိုယ်ဆိုကိုဟာကိုရွေးချယ်ပါ။နောက်ဈဉ္ဉံကမ္မထံသည်မဖြစ်မနေသွားရပါမယ်။ဈဉ္ဉံကမ္မထံသွားတဲ့အခါမှာရှင်တော်ပထမဦးဆုံးလုပ်တဲ့လူတွေကတော့ထီတယ်ထီတယ်ထီတယ်ဒီနှစ်ခုပဲလုပ် နောက်ကြာလာတဲ့အခါကျတော့မှာသူကသူပို့ပို့ပြီးတိလာမယ်စိတ်ကမျက်လုံးကရှည်တတ်ကိုမကြည့်ရဘူးမျက်လုံးကရှည်တတ်ကိုမကြည့်ရဘူးအာစိတ်ကပဲရှည်တတ်ကိုပို့ရပါလေဈဉ်ညံသွားတဲ့အချိန်မှာဒီလိုကြီးဒီလိုကြီးငုံပြီးတော့သွားနေအဆင်ပြေပါ့မလားအဲ့လိုမသွားဘူးပေါ့နော်စိတ်ကဒီလိုမမှတ်ထားမယ်မမှတ်ထားပြီးတော့ဒါလေး စိတ်ကဘယ်ကိုပို့ထားမလဲရှည်တော့ထိတာလေးပို့ထားထိတာလေးလေဟောထိတယ်ဒါစအားထုတ်စပုဂ္ဂိုလ်တွေတည်းမနေမမြန်လေးပေါ့တအားနေစရာမလိုဘူးလေဒီလိုလေးပဲမမှန်လေးသွားမယ်ဒါစစပြီးအားထုတ်ရင်အဲ့လိုမမှန်လေးသွားမယ်တကယ်လို့ဟိုဒီထက်ပိုပြီးတော့မှလှုပ်လာနိုင်နေဆိုရင်တော့အားကြီးနေစရာမလို ပုံမှန်အနေထားကိုသူကဟိုအတိရတိုးဖို့ပဲလို့ချွာတာလည်းသိတယ်ဒလန်းတာလည်းသိချတာလည်းသိတယ်ချွာတာသိတယ်လန်းတာသိတယ်ချတာသိတယ်ဒါကအနေလောက်ပြတကယ်လောက်တဲ့ခါမှာအဲ့လောက်နေစရာမလိုဘူးအဲ့တော့ပုံစံခွက်တဲ့ဝင်လို့ဖြစ်နေမှာပေါ့ဟိုတခါတော့ကအဲ့လိုစဉ်းစားရှော့ခိုင်းတဲ့သူကဒီလိုလောက်တယ်ဒီလိုလောက်တယ်ဒီလိုလောက်တယ်အဲ့လိုဆိုတော့ဒါသဘာဝနဲ့ ဆန့်ကျင်သွားတယ်ပေါ့နော်။တဘာဝအပေါ်မှာပဲသွားရမယ်လေ။ဟုတ်တယ်မဟုတ်လား။အဲဈဉ်ညာဆိုတော့ပုံမှန်လျှောက်တဲ့အတိုင်းပဲသွားမယ်။ပုံမှန်လေးပဲလျှောက်မယ်။ဒါပေမဲ့ခေါင်းကြီးရဲ့ငှက်ဆိုင်ကြီးမဟုတ်ဘူး။လက်ကလေးတော့အင်ဒရီရအောင်ပိုက်ထားပေါ့။ပိုက်ထားပြီးတော့အသာလေးလျှောက်မယ်။လျှောက်တဲ့အခါမှာစိတ်ကခြေထောက်ကိုပို့ထားမယ်မျက်လုံးကပို့စရာလိုလားမလိုမျက်လုံးပို့စရာမလိုเนาะမျက်လုံးပို့စရာမလိုအဲ တစ်ခါဈဉ်ညံသွားရင်အနည်းဆုံး10မိနစ်15မိနစ်လောက်သွားမှသူကဒီဈဉ်ညံကိုလွတ်တတ်တာအဲ့လောက်မှမပေးနိုင်ဘူးဆိုရင်ဈဉ်ညံကိုသွားတတ်ဘူးဈဉ်ညံသွားခြင်းဖြင့်တရားအားထုတ်တဲ့အခါမှာအများကြီးကောင်းလာဈဉ်ညံလျှောက်ပါဈဉ်ယောဂီကဈဉ်ညံမလျှောက်ရင်တရားမထုတ်တတ်ဘူးဈဉ်ညံလျှောက်မှတရားထုတ်တတ်မယ်ဈဉ်ညံလျှောက်ကမမှန်လေးပဲသွားပါဆောရတယ် လမ်းနဲ့ချတယ်ဆိုတာနောက်တစ်ဆင့်တော့တော်တော်စရာထိတာလေးပဲသိပေးပါထိတယ်ထိတယ်ထိတယ်ဒီလောက်ပဲအဲ့လောက်လေးပဲနောက်တော့ချွာလမ်းချတိအကုန်လုံးသိစရာတွေအကုန်အများကြီးသိလာတယ်သူကနော်ချွာတာလည်းသိတယ်ပေါ့သွားတာလည်းသိတယ်လေးသွားတာလည်းသိတယ်ကြသွားတာလည်းသိတယ်အကုန်လုံးဒီခြေတလမ်းမှာသူသိစရာတွေအကုန်လုံးဘယ်နှချက်သိတယ်လဲဆိုတာနောက်ကိုယ့်အကူ ရှုရင်းမှတ်ရင်းနဲ့ကိုအတိအအများကြီးတိုးလာတာဆိုတာအာချွာတာတိတယ်ချွာတဲ့အခါမှာချွာတာလေးတိရုံနဲ့မကောက်ပို့သွားတာပါတိဒီလိုလမ်းတဲ့အခါမှာလမ်းနာလေးတစ်ခုတည်းတိတာမဟုတ်နောက်ကနေတိုးနေတယ်လို့တိုးနေလို့အဆင့်နေအဆင့်နေတယ်အဲ့လိုတိတာနောက်တစ်ဖြည်းဖြည်းကြာတာလေးတိတာမဟုတ်မကလို့လေးပြီးတော့ကြာသွားတာတိတယ်ထိတာလည်းတိတယ်ဒီလိုတွေပေါ့အတိတွေကတွတ်တူတိုးလာတာလေကိုလှုပ်ရှား ကိုကတခုတည်းမှတ်ပြီးတော့ချိန်မှန်များစွာလှုပ်လာတဲ့အခါမှာသိစရာတွေကအများကြီးကိုတိတ်လာတာကိုကလှုပ်စရာမလိုပဲအတိတွေတိုးတိုးတိုးတိုးလာနော်ဝင်လေတွက်နေရှုတဲ့အခါမှာလည်းပဲဒီတိုင်းပဲကိုကလှုပ်စရာမလိုသူကသူမမှန်လေးနဲ့စိတ်အေးအေးလေးထားပြီးလှုပ်ရင်လည်းအတိတွေကတိုးတိုးလာမှာထီတာတည်တယ်ပူတာလေးတွေတည်တယ် အေးဒါလေးတွေသိသွားမယ်အဲဒီနာသီဝမှာကိုပဲသိစရာတွေကအများကြီးပဲဖြစ်လာအနိစ္စလက္ခဏာတွေပေါ်လာမယ်ဒုက္ခလက္ခဏာတွေသိလာမယ်အနတ္တလက္ခဏာတွေသိလာမယ်ဆိုတော့ဒီနှာခေါင်းမှာကိုပဲသိစရာတွေကလည်းအများကြီးအပုံပင်ပဲမကုန်နိုင်ဘူးပြောလို့ကိုမကုန်နိုင်ဘူးသိလာမယ်เนาะ ဝမ်းမိုက်ဖောင်းမှုပိန်မှုရှုတဲ့အခါမှာလည်းဖောင်းမှုပိန်မှုရှုနေတယ်လို့သာပြောတာသိစရာတွေကလည်းအဲ့ဒီကနေတယ်ကိုအများကြီးရှိတာအများကြီးမကုန်နိုင်အောင်သိလာရှုလေတိလေရှုလေတိလေတိလေအတိတွေတိုးတိုးလာလေဘယ်လိုဖြစ်သွားလဲဘယ်လိုသိသွားလဲဆိုအတိရံမြောက်များစွာဖြစ်လာတယ်တိုးတိုးတိုးတိုးပြီးတော့သိလာတယ်ဘာမှမသိဘူးဆိုရင်ဘာမှမကြည့်လို့ပဲเนาะဒါမှမဟုတ်ရင်အဖြေထွက်မှားနေတယ်ဆိုငါဖြစ်နေလို့ ငါရှုတယ်ငါမှတ်တယ်ငါလုပ်တယ်ဆိုအဲ့ငါတွေကနောက်ကနေလိုက်ပြီးတော့ပေါင်းဆက်နေလို့ရှိရင်အဖြေကထွက်တဲ့အခါဘာအဖြေမှမထွက်ဘူးအဖြေမထွက်တာကအရေးမကြီးဘူးအမှားတွေထွက်လို့ရှိရင်ပို့မဆိုးဘူးလားအဖြေကအမှားတွေထွက်တယ်ဆိုရင်ပူလောင်မှုတွေဖြစ်လာမယ်စိတ်ဆိုးလာမယ်စိတ်ဒိုလာမယ်ပြင်းလာမယ်စသဖြင့်အမျိုးမျိုးပုံပုံတွေစိတ်တွေရောက်ရက်ခံလာမယ်ဆိုတော့အဲ့ဒါဒီအဖြေအမှားတွေထွက်တယ်ဆိုတာ ရှုမှတ်မှုတိုင်းမှာငါတွဲနေတယ်ဆိုရင်ငါလုပ်တယ်ငါမှတ်တယ်ငါရှုတယ်အဲ့ဒါတွေများများတွဲလေလေအဖြစ်ထွက်တာမှားလေလေပဲအတိရလည်းဘာမှ တိုးလာမှာမဟုတ်ဘာမှတိလာမှာမဟုတ်เนาะသူများတိတဲ့ဟာလေးတွေလိုက်မှတ်ပြီးတော့ကိုယ်တိုင်တိမဟုတ်ပဲနဲ့ကြားမှုတဲ့အတိလေးတွေပဲဖြစ်ပါတယ်ကိုယ်တိုင်တိဖို့ဆိုငါမပါဘူးတဘာဝတရားတွေကိုအလုံးလုံးနေတာဒီဟာအာယုဒါကစိတ် ဒီဟာတွေသိအောင်တတိယလုပ်နေတာဒီတတိတွေဒီအာယုန်တွေဒီစိတ်တွေလှရှားဒီတဘာဝတရားတွေကိုသိနိုင်အောင်ဒီတတိအလုပ်နိုင်ဝရိယလည်းပံ့ပိုးနေတာဆိုတော့ဝရိတို့ဝရိယတို့တတိတို့တမာတိတို့အာယုန်တို့စိတ်တို့ဒီလိုပေါင်းစပ်နေတယ်လှုပ်လှုပ်နေတယ်ဒီမှာပုဂ္ဂိုလ်လည်းမပါဘူးတတ္တဝါလည်းမပါဘူးငါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးလို့ဥစွာ အခုဘဟုတုတအနေနဲ့နော်ညာတပရိညာလို့ခေါ်တယ်ဒီလိုရှင်းပြဆရာသမားရှင်းပြတာကြာဘူးနာဝတိအတိလေးနဲ့တုတမယပညာလို့လည်းခေါ်တယ်အဲ့ဒီအတိနဲ့အရင်ဆုံးတရားရှုမှတ်တဲ့အခါမှာအသုံးပြုရမယ်ကိုယ်ပိုင်တိမဖြစ်သေးဘူးလေဟုတ်တယ်ပေါ့လားငါမဟုတ်ဘူးလူမဟုတ်ဘူးလို့ အသိဉာဏ်ကလက်ခံနိုင်လောက်တဲ့အသိမျိုးကိုမှမရဘူးအခုကြားမှုတဲ့အသိဆရာရှင်းပြလို့ဆရာဘုန်းကြီးရှင်းပြလို့သိတဲ့အဆင့်ပဲရှိသေးတာကိုအဲ့ဒီဟာကိုအသုံးပြုပြီးတော့ငါမပါဘဲနဲ့ရှုနိုင်အောင်ကြိုးစားရမယ်ဒါကိုအသုံးပြုရမယ်ဆရာရှင်းပြတဲ့ဟာတွေကိုနှလုံးသွင်းပြီးတော့ငါလို့အာယုံမပြုတ်ပဲနဲ့ပုဂ္ဂိုလ်လို့အာယုံမပြုတ်ပဲနဲ့တတ္တဝါလို့အာယုံမပြုတ်ပဲနဲ့ ရှုနိုင်အောင်ကြိုးစားနော်ဆရာဘုန်းကြီးရှင်းပြတဲ့အပေါ်မှာလောလောဆယ်သုံးရမယ်ကိုဉဏ်ကအဲ့ဒီအဆင့်ကိုမရောက်သေးဘူးအဲ့တော့နောက်ခါကျတော့ဆရာဘုန်းကြီးရှင်းပြတဲ့အဆင့်ကနေပြီးတော့ကိုဉဏ်ကကိုယ်တိုင်သိတဲ့အတိဖြစ်သွားပြီဖြစ်သွားတဲ့အခါမှာဓမ္မကမိမိတဏ္ဍာမှာကိန်းလာရင်ဒီအတိရဲ့အလိုလိုသူ့အတူရသွားမှာပဲအဲ့ဒါကကျတော့ကိုယ်ပိုင်သိတဲ့အတိဖြစ်သွားတာပေါ့နော် ဆရာဘုန်းကြီးရှင်းပြလို့သိတာမဟုတ်တော့ဘူးကိုယ်တိုင်မျက်မှောက်သိတယ်မြင်တယ်အသိဉာဏ်ကလက်ခံသွားတယ်ဆိုတာအာကိုထိုက်တဲ့ဟာဖြစ်ပြီးအဖြေမှန်လည်းဖြစ်သွားပြီအကိုပိုင်သိတဲ့အဆင့်ကိုရအောင်ဘာလုပ်ရမလဲကြိုးစားဖို့လိုတယ်အနစ်ချုပ်လိုက်မယ်ဆိုလို့ရှိရင်တတိလုတ်ဖို့အတွက်ကဝိပဿနာအလုပ်ဒီတတိပြုထောင်တဲ့လုပ်ငန်းဖြစ်တယ် အဲ့ဒီတတိဟာအမျိုးအစားကောင်းရင်ကောင်းသလောက်အဖြေမှန်ထွက်ဖို့မြန်မယ်အမျိုးအစားညံ့ရင်ညံ့သလောက်နေမယ်ဉာဏ်ချင်းနေခြင်းဆိုတာတတိရဲ့အမျိုးအစားကောင်းမှုဝရိယရဲ့အမျိုးအစားကောင်းမှုပေါ်မှာမူတည်တယ်နော်အဲ့တော့တတိကိုတိချရှုမှတ်မယ်ရှုမှတ်မယ်ကြကြနနာရှုမယ်တတိမလွတ်တန်ရှုမယ်ပြည့်ပြည့်ဝဝရှုမယ်စိတ်နှလုံးအပြည့်ထည့်ပြီးအလုံးလုံးမယ် wholeheartedly ဟုတ်တယ်မဟုတ်လား စိတ်နှလုံးအပြည့်ဒီပေါ်မှာကို စိတ်ပါလက်ပါပေါ့အဓိကတော့စိတ်ပါလက်ပါဒီပေါ်မှာစိတ်ပါလက်ပါအလုံးလုံးနဲ့စိတ်ကမပါသလိုလိုပါသလိုလိုဆိုအမျိုးသားညံ့တော့တတိဖြစ်သွားပြီလေစိတ်ကရောက်သလိုလိုမရောက်သလိုလိုရှုမှတ်သလိုလိုမရှုမှတ်ဘူးလိုလိုအဲပြင်းသလိုလိုရေးသလိုလိုဟိုလူစကားပြောခြင်းသလိုကိုယ်စိတ်ကိုမဆောင်ရှောက်ဘူးမထိမ့်မဲနဲ့စိတ်ကိုလွတ်ပြီးတော့ဟိုလုပ်ဒီလုပ်ဆိုရင်လား တဖြည်းဖြည်းနဲ့အမျိုးအစားညံ့တဲ့တတိကြတော့အဖြေထွက်နေမယ်အမျိုးအစားကောင်းရင်ကောင်းတော့တရက်အတွင်းကိုသိနိုင်တယ်တရက်အတွင်းနှစ်ရက်အတွင်းဆိုရင်ကိုတော်တော်ကိုသိနိုင်တယ်အမျိုးအစားသာကောင်းပါစေဝရိယသာကောင်းပါစေအမျိုးအစားကောင်းလို့ရှိရင်ဒီဘက်ကသိစရာ ရှိတဲ့ဟာတွေဟာပြည့်ပြည့်ဝဝသိနိုင်တယ်နော်တရက်ထဲနဲ့လေခီးပေါက်နိုင်တယ်နှစ်ရက်အတွင်းလေခီးပေါက်နိုင် ဘောပေါက်လာအဲ့လိုမျိုးလေးစိတ်ခတ်စိတ်စိတ်လှုပ်လာလို့ရှင်သူကကိလေသာဈာမခုလို့ခေါ်တာပေါ့တိကိလေသာဈာမခုစင်တယ်လို့မဟုတ်ဆရာတော်ဘုရားကြီးပြောတဲ့စကားလေးကြားဘူးတယ်မလားအဲ့ဒါကခတ်စိတ်စိတ်မပြတ်တမ်းရှုမှတ်တဲ့ပုံပေါ်ရဝင်လို့မရဘူးလောဘဝင်လို့မရဒေါသဝင်လို့မရတော့တောင်းလျှောက်တယ်လို့သူကစိတ်နေအောင်ရှုမှတ်တာကိုဥဒရိုက်ကာတယ်လို့ပဲစိတ်နေအောင်ကာထားတဲ့ခါကျတော့ဘာမှမမြင်ရဘူး ဘက်ဒီဘက်အပေါက်ကလေးတောင်မရှိဘူးလေဒီမှာဥဒရိုင်းကလာတာဟုတ်တယ်ပေါ့လားအဲ့လိုပဲရှုမှတ်မှုကအဲ့လိုဒလဆက်စိတ်နေပြီဆိုရင်သူက24နိုင်ရှုမှတ်တယ်တရားတူရဖို့ကဟိုခုနတရားတူရတယ်ဆိုစကားတစ်မျိုးဖြစ်နေအတိညာဖြစ်လာဖို့ဟာအယံမြန်တယ်သူကအယံမြန်တယ်အဲ့ဒီလိုခတ်စိတ်စိတ်မပြတ်တမ်းဒလဆက်ရှုမှတ်နိုင်ပြီဟေ့ဆိုဝရိယအမျိုးအစားကောင်းဖို့လိုတယ်တတိအမျိုးအစားကောင်း အဲ့ဒီလိုရှုနိုင်ပြီဆိုရင်24နာရီအတွင်းကိုအသိဉာဏ်ကြီးအများကြီးပေါက်ရောက်သွားနိုင်တယ်ခုနှစ်ရက်ဆိုရင်ဘာကလို့အပေါ်ယံနဲ့အတွင်းလို့ရှိတယ်နှမျိုးရှိတဲ့တဲမှာအတွင်းတဏ္ဍာနဲ့အလုပ်လုပ်ပါအပေါ်ယံနဲ့မလုပ်ပါဘူးเนาะဥပမာဟိုနှာခေါင်းနာသီဝကိုရှုမှတ်တယ်ဆိုရင် နာနှာခေါင်းဆိုတာဒါအပေါ်ယံလေလေတို့ဘာလို့ဆိုအပေါ်ယံနေပေါ့ အတွင်းထဲကထိပြီးတော့ထိသွားတယ်ထိသွားတယ်ထိသွားတယ်ဆိုရင်ထိမှုဒီကိုသိနေတာလေးကအတွင်းထဲကသိတာပေါ့အာနာပါနရှုမယ်ဆိုတော့အာနာပါနပိတရှုရအောင်အဲ့ဒါကြတော့ဘုန်းကြီးတို့အာနာပါနဆိုတာတဲ့အခုထိတဲ့သဘောကို ရှုနေတယ်ဆိုတော့ဝါယောဓာတ်ရဲ့သဘောကိုရှုတာပဲဝါယောဓာတ်နဲ့ကာယပတာဓာတ်နဲ့ထိတဲ့သဘောကို ဒါရှုကြည့်တဲ့သဘောဒါကဘယ်ကအကူအညီနဲ့ရှုရလဲဆိုတော့အာနာပါနဝင်လေထွက်လေရဲ့အကူအညီနဲ့ဒီအာဓကမထံကိုသွားတဲ့ပုံစံပါပဲအဲ့တော့ဘလို့ဓာတွေကိုလည်းတိတ်ပြီးတော့အများကြီးမစင်စားနဲ့ခုနကနာမည်တွေဘာတွေအများကြီးစင်မစင်စားပဲနဲ့ခုနကလိုဝမ်ဘိုက်ရှုလေဆိုရင်ဝမ်ဘိုက်ရဲ့အပြင်ဘက်ပိုင်းကိုမရှုနဲ့အတွင်းထဲမှာလှူရှားနေတဲ့သဘောတွန်းကန်နေတဲ့သဘောရွေ့နေတဲ့သဘော အပြင်နဲ့အတွင်းနှမျိုးနှမျိုးရှိတယ်ဘယ်ဟာမဆိုဟုတ်တယ်မဟုတ်လားအဲအတွင်းနှမျိုးနှမျိုးရှိတဲ့အတွင်းမှာ အပြင်ကိုမယူဘဲနဲ့ဘာလို့ယူလဲအတွင်းကိုပဲယူတယ်ဥပမာတင်မပူးနေတယ်ဆိုတင်မအောင်အာယုံပြုတာကအပြင်လေပူတာအောင်အာယုံပြုတာတင်မမပါဘူးတင်မကိုမထည့်နဲ့ပူတာလေးပဲအာယုံပြုတာအတွင်းကိုကြည့်တာလေဒုနာနေတယ်ဆိုရင်ဒုအာယုံပြုတာကအပြင် ဒူးကိုအာယုံမပြုတ်ဘဲနဲ့နာတဲ့ဒူးမှာကြိုက်နေခဲနေကျင့်နေတဲ့သဘောအာယုံပြုတ်တာကအတွင်းအဲ့တော့အတွင်းအပြင်ကခုနှစ်ခုရှိတယ်ရှုတဲ့နေမှာအဲ့လိုနှစ်ခုရှိတဲ့နေမှာဘုန်းကြီးတော့ပါပြုတ်အတွင်းကိုပဲကြည်ပါအပြင်ကိုမကြည့်နဲ့အပြင်ကိုကြည့်ရင်ငါဖြစ်သွားတယ်အတွင်းကိုကြည့်ရင်ငါပျောက်သွားတယ်ဟောပေါ့တယ်နော်အပြင်ကိုကြည့်ရင်ငါဖြစ်သွားတယ်အတွင်းကိုကြည့်ရင်ငါပျောက်သွားတယ် အပြင်ကိုကြည့်တော့ဒူးမြင်တယ်ဒူးမြင်တော့ငါဒူးဖြစ်သွားတော့ငါဖြစ်သွားတာပေါ့နော်အတွင်းပူတာလေးကြိုက်ခဲတာလေးတွေကြည့်တဲ့အခါကျတော့ငါမပါဘူးကြိုက်တဲ့သဘောလေးတက်တက်ကိုကြည့်တယ်ဆိုတဲ့အခါကျတော့ငါပြောက်သွားတာပေါ့နော်အပြင်ကိုကြည့်ရင်ငါဖြစ်တယ်အတွင်းကိုကြည့်ရင်ငါပြောက်သွားတယ်ဒါဆိုရင်ဘာကြည့်လဲအတွင်းကိုရှိဖို့ရည်ကြီးတယ်နော်သဘောပေါက်ပြီလားကဲအားလုံး ဒီကနေ့တတိဖြူထောင်ခြင်းလုပ်ငန်းဆိုတဲ့တရားကိုနာကြားရခြင်းနာကြားရသည့်အတိုင်းလိုက်နာကျင့်ကြံကြိုးစားပွားများအားထုတ်နိုင်ကြကုန်ပြီလေဘုရားမြတ်စွာဆင်ကြရာဤအဆုံးအမဖြစ်သောသီလသမာဓိပညာသိက္ခာသုံးရအဖြစ်မြတ်တရားတို့ကိုကြိုးစားမြေပွားများအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။ ပြီးတော့ရစေမျက်နှာမေတ္တာပို့အောင်ရစေမျက်နှာနေအာလုံး